မြန်မာနှစ်1382ခုနှစ်နတ်တော်လာဇုတ်တရနေ့ခရစ်နှစ်2020ခုနှစ်ဒီဇင်ဘာလ30ရက်နေ့ဗုဒ္ဓဟူးနေ့နတ်နှစ်ပိုင်းအလုပ်ပေးတရားများဟောကြားဖို့အချိန်ရောက်ပါပြီနတ်နှစ်ပိုင်း9နာရီနဲ့18မိနစ်9နာရီနဲ့19မိနစ်အချိန်ခါမှာဒီနေ့6ရက်မြောက်ဖြစ်အလုပ်ပေးတရားများကို ဟောကြနာကြမှာဖြစ်ပါတယ်နန်းနှစ်ပိုင်းမှာအလုပိတရားမှာဒီနှစ်ကတော့ရုပ်ပိုင်းဆိုင်ရာတွေကိုအဓိကထားပြီးတော့ရှင်းပေးပါတယ်ရုပ်ပိုင်းဆိုင်ရာတွေကိုအဓိကထားပြီးတော့ရှင်းပေးတော့မနေ့ကအထိကတော့အထကလယုတ်လို့ခေါ်တဲ့ရှင်မျိုးတော့ပြီးသွားပြီမဟာဗုဒ္ဓကြီး၄ပါးပထဝီအာဘောဒေဇောဝါယော သူ့ကိုအမိပြုပြီးတော့နေတဲ့ယုတ်က၄မျိုးဝန္န ဂန္ဓရတဩဇာအဲ့ဒီရုပ်ရှင်မျိုးကအထက်ယုတ်ကလစီတခုဖွဲ့ရင်သူတို့မပါလို့ရှိရင်မပြီးဘူးသူတို့ကအခြေခံဖြစ်တယ်ဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကိုအထကလယုတ်လို့ဒီလိုခေါ်ပါတယ်အထကရှစ်ကလကလဆိုတာကတော့ကလစီပေါ့လေကလကလပကပေါင်းစည်းခြင်းဆိုတော့အဲ့ဒီပေါင်းစည်းတာလေးနဲ့တွဲပြီးတော့သူကကလစီဆိုပြီးတော့မြန်မာလိုသုံးကြပါတယ်ဆိုတော့ကလစီဆိုတာသူကအ ਨੇ ဆုံးရှိရမယ်ဟော minimum ပေါ့နော် minimum amount ခေါ်မှာပေါ့ ရုပ်တစ်ခုဖွဲ့တော့မယ်ဆိုရင်အဲ့ဒီရှစ်မျိုးပေါင်းမိမှဒါလျင်ယုတ်ကလစီတစ်ခုဖွဲ့လို့ရတယ်အဲ့ဒီပေါ်မှာမှအခြားခြားသောယုတ်တွေကလာရောက်ပြီးတော့ပေါင်းစည်းရတယ်ပေါင်းစည်းပြီးတော့တမျိုးတို့ရင်နဝဆိုပြီးတော့ပထမမူရင်းက၈ခုဆိုတော့အထကလယုတ်တခုတို့တော့၉ခုဖြစ်ရင်နဝနဝက၉နဝကကလနဝကကလပေါ့၉ဟို၉ခုပါသောကလစီတစ်ခုတကယ်လို့နောက်ထပ်နောက်ထပ်တစ်ခုထပ်တိုးလာရင်တော့၁၀ခုဖြစ်ရင်ဓာတ် နော်ဆယ်ခုပါတော့ကလန်စစ်တစ်ခုလို့အဲ့လိုမျိုးတိုးတိုးပြီးတော့နာမည်လေးတွေပေးသွားပါတယ်ဒါတော့ယုတ်ကလန်စစ်တွေဖွဲ့စည်းတဲ့အခါမှာဒီရှင်မျိုးဟာမပါမနေရယုတ်ကလန်စစ်စဖွဲ့ကြတော့ကတည်းကအခြေခံအဲယုတ်ကလန်စစ်ဖြစ်တည်ရှိတဲ့အတွက်အထက်ကလယုတ်သူက အခြားသော အရာမျိုးနဲ့မပေါင်းသေးရင်တုတ်တတကကလတ်လို့လည်းခေါ်တယ်ဒါကတော့ထာမပါဠိလိုနည်းနည်းခက်ပါတယ်เนาะအခြားအခြားသောယုတ်တွေနဲ့မပေါင်းသေးရင်တုတ်တထဆိုတာတုတ်တတကဆိုတာ ဟိုအခြားအရင်နဲ့မရောသေးပဲသီးသီးတန်တန်ဖြူဖြူစင်စင်ပေါ့လေနော်အထရှင်မျိုးကလကအပေါင်းစီပေါ့အဲ့တော့သူတို့ကြီးပဲသီးတန်ရှိနေတဲ့ယုတ်ကလစီရှင်မျိုးလို့လည်းတခါတလေပါဠိလိုသုံးပါတယ်ဒါတော့ဒီနေ့ဒီရှင်မျိုးပြီးတော့နောက်ထပ်တစ်ခုသွားပြီးတော့လေ့လာကြရအောင်ပါဒါတော့ဒီနေ့ကကြားရက်ကဒါလေးတော့ထားခဲ့ဦးပေါ့နော်ဒါဆင်ခြင်းနေဟာဆိုတော့ ဒီနောက်တစ်ခုထပ်သွားရမှာက အာကာတပရိစေဒယုတ်ဆိုတာတစ်ခုရှိပါတယ်ဒါကဘာလဲဆိုရင်ဒီယုတ်ကလစီတွေတစ်ခုနဲ့တစ်ခုเนาะထားပါတော့ဟောယုတ်ကလစီဟိုသူတို့ဖွဲ့စည်းကြတဲ့အခါကျတော့သူတို့ချင်းအတူတူနေတဲ့အခါကျလို့ရှင်ကလစီတစုနဲ့တစုမပေါင်းရအောင်လို့เนาะသူတို့ဂျားတဲ့လေးတွေမှာဒါဒီလိုလေးတွေဟိုအချားလေးတွေရှိပါတယ်เนาะဒါမျိုးလေးတွေဒါဥပမာပြတာပါเนาะဒါတော့ ဒီလိုမျိုးရှိတဲ့ခါကြလို့ရှိရင်သူတို့တစ်ခုနဲ့တစ်ခုကြမှာအပြက်ကလေးတွေရှိနေတယ်အဲ့ဒီအပြက်ကလေးတွေကိုပြောချင်တာကတော့ဒီလိုပါပဲနော်ဒီကြားလေးကိုပြောတာဒီကြားလေးကိုနော်အဲ့ဒါတော့ဒီကြားကာလာလေးကို သူကယုတ်ကလစီသူတို့ကဒါဟာနေတဲ့နေရာအာကာသပေါ့လေအဲ့ဒါမျိုးဒါတော့ဒီကလစီတွေတစ်ခုတိုင်းတစ်ခုတိုင်းမှာဒီလိုရှိနေတယ်ဒါတော့ကလစီတစ်ခုကအနည်းဆုံး၈ခုရှိရမယ်ဒီကလစီတစ်ခုကနော်အဲ့ဒါတော့အဲ့ဒီယုတ်ကလစီဟို ဒီယုတ်ကလစီတွေတစ်ခုနဲ့တစ်ခုကြားမှာနော်ချားနေတဲ့နေရာလေးဟာနော်ဟင်းလင်းဟာလာလေးဖြစ်နေတဲ့အတွက်ကြောင့်မလို့ဒါကိုအာကာသဆိုပြီးတော့သုံးပါတယ်အာကာသဆိုတာဘာမှမရှိသောချားနေတဲ့နေရာဒါတော့ဒီနေ့ဒီအာကာသဆိုတာကဘာကိုအထောက်အကူပြုတယ်လဲဆိုရင်အခိုင်ဒီယုတ်ကလစီတစ်ခုမှာဒါအသေးဆုံးက10မျိုးရှိရမယ်တဲ့ပထူအာဘောဒေဇောဝါယောဝဏကန္တရတ္တဩဇာဒါဟာအဲ့ဒါမှဒါကလစီတစ်ခုဖွဲ့လို့ရတယ်ဆိုတော့ တို့တို့ချင်းကြားတွေထဲမှာအခုကြည်ဒါဒါလို့ချားနေတဲ့နေရာလေးတွေရှိတယ်နော်တစ်ခုနဲ့တစ်ခုမရောအောင်လို့ပြတ်နေတဲ့နေရာဒါကိုပဲနော်လွတ်နေလို့ပြတ်နေလို့ဒါကိုအာကာသနော်ဒီတစ်ခုနဲ့တစ်ခုကိုပိုင်းခြားလို့ပြိစေတာနော်ဒါတော့လွတ်နေသောနေရာတစ်ခုနဲ့တစ်ခုဟောကန့်သက်ချက်ကလေးတွေပေါ့လေဒါကတစ်ဆိုရင်ဒါကနှစ်ပေါ့အဲ့လိုမျိုးလေးတွေပိုင်းခြားပြီးလို့နော်ပိုင်းခြားပြီးတဲ့လွတ်နေတဲ့နေရာလေးကိုအာကာသပြိစေတာလို့ဒီလိုသုံးပါတယ်အဲ့ဒီလိုမျိုးအပိုင်းခြားကိုသိလို့ရှိရင် နော်ရုပ်တွေဟာအတုံးအခဲအဖြစ်နဲ့အမာခံအဆိုင်ခဲအဖြစ်နဲ့ရှိနေတယ်ဆိုတော့ယူဆထားချက်အဲ့ဒီယူဆထားချက်တွေကကလစီတွေနဲ့ဒီလိုလိုက်ရှာကြည့်လိုက်တဲ့အခါကျတော့မာမာခံဆိုတာဘာမှမရှိတော့ဘူးမရှိတော့ဘဲနဲ့အမုံအမွားသဘောတောင်မကြံမဲနဲ့သဘာဝလေးပဲကြံခဲ့တာအဲ့ဒီသဘာဝကိုဓာတ်လို့အဲ့ဒီကျမှထပ်သုံးရပြန်တယ်နော်ဒါကြောင့်မလို့အဲ့ဒီဓာတ်ကိုပြောတဲ့အခါကျတော့ဒီအဆိုင်အခက်အမာဖြစ်နေရှိနေတယ်လို့ကိုကထင်ပြီးတော့ပေါ့လေဘယ်အရာမဆိုခိုင်ခိုင်မာမာနော် ရှိနေတဲ့အတုံးအခက်ဖြစ်နေအဲ့ဒါကြီးရှိနေတယ်လို့ထင်တဲ့ဟာကအာဂါသပရိစေရာလို့ဆိုတဲ့ဟာတွေကိုသိတဲ့ခါကျတော့ဘာကမှမရှိတော့ဘူးအမုံအမွားတောင်မကြံအောင်ပျောက်ထွက်သွားတယ်နောက်ဆုံးနောက်ဆုံးဘာပဲကြံတယ်လဲဆိုတော့အဲယုတ်ကလစီရဲ့ဓာတ်တတိလေးပဲကြံခဲ့တယ်အဲ့ဒါလိုလဲမြင်လိုက်ရောဩအဲ့ဒီမှာအဆိုင်အခက်ဖြစ်နေဆွဲလန်းနေတဲ့ကဏလို့ခေါ်ပါတယ်အဲ့ဒီကဏဆွဲကဏဆိုတာအတုံးခဲရှိတယ်လို့ထင်တဲ့အဆွဲကဏပြင်းညက်နော်အဲ့ဒါကပျောက်ထွက်သွားတယ်ပျောက်ထွက်တဲ့အခါကျတော့သဘာဝပေါက်သွားတယ်ဒါကြောင့်ကဏ ဒီအာဂါတပေါက်မှခဏပြောက်မယ်ဆိုတာအဲ့ဒီကြမှာလာပါတယ်ဒါတော့အဲ့ဒါလေးကိုဒီနေ့လေ့လာရအောင်ဒီမြင်ရတယ်နော်ဒီနေ့စောစောမေးတာအခုဒီစာကိုမြင်ရတယ်နော်မြင်ရပါတယ်ခင်ဗျာအဲဟုတ်ပြီနည်းနည်းသင်္นานသားများလည်းမြင်ရအောင်လို့တချို့ကပေးမထားတော့ဒါလေးကိုနော်ဖတ်စရာလေးရှိတော့နည်းနည်းအာယုလည်းပို့ဆက်အောင်လို့စာလေးတွေကူးထားလိုက်တယ်ဒါတော့ဒီပထမတပိုက်ကလေးအရင်စဖတ်ပါဗျာဒီတပိုက်ချင်းသွားရအောင်အာကာတပရိစေတာယုတ် အာကာသပရိစေတယုတ်အကြောင်းကိုသိရှိရန်ရှေးဥစွာ ကလာပဟုသော ကလပ်အကြောင်းကိုရှေးဥစွာလေ့လာရမည်ကလာပ ကလပ်ဟုသည်ပေါင်းစည်းသောအတိတ်ဘယ်ကို ဆိုလိုသည်ပထဝီအာပေါ်ဒေဇောဝါယောစသောယုတ်ဓာတ်တို့ကိုပေါင်းစည်းခြင်းပင်ကြီးကဲအဲ့ဒီကခဏလေးထားနော်စောစောက ပြောခဲ့တဲ့အာဂါတပရိစေတာကနှလုံးပေါင်းထားတယ်နော်ဒီအာဂါတရဲ့ပရိစေတာရဲ့အာဂါတဆိုတာကဟင်းလင်းဟာလာပဲမှတ်ထားပါကောင်းကင်ကြီးဟိုတဲ့လောက်တဲ့အာဂါတလို့ခေါ်တယ်ဒါတော့ဦးဇင်းတို့ကအာဂါတလို့ပြောရင်အပေါ်အမိုးကြီးကောင်းကင်ပေါ်ကြီးပဲထိုးထိုးကြည့်တာမဟုတ်ဘူးလွတ်နေသောနေရာဘယ်အရာမှထိတွေ့လို့ထိတွေ့မှုမရှိဘဲနဲ့လွတ်နေတဲ့နေရာကလေးတစ်ခုနဲ့တစ်ခုကြားမှာခြားနေတဲ့နေရာကလေးကိုအာဂါတလို့ခေါ်ပါတယ်ဟင်းလင်းဟာလာလွတ်နေတဲ့နေရာ ပရိစေရကနှစ်ခုကိုပိုင်းခြားလိုက်တာဒါတော့ဂျားထဲမှာလွတ်နေတဲ့နေရာကဟိုဘက်နဲ့ဒီဘက်ကိုပိုင်းခြားတယ်လို့ဖြစ်သွားလို့အဲ့ဒါပရိစေဒပရိစေရဆိုတာပိုင်းခြားခြင်းဒါတော့အာကာသနဲ့ပရိစေရနဲ့ပေါင်းပြီးတော့သူ့ကိုတကယ်တမ်းကတော့တိတိကျကျရုပ်ရှိတာမဟုတ်ဘူးသို့တော်လည်းအဲ့ဒါကိုရုပ်အနေနဲ့သုံးထားတာနော်အာကာသပရိစေဒယုတ်လို့ဒါလေးကိုမှတ်ထားပါဒါတော့အဲ့ဒီအာကာသပရိစေဒယုတ်ကို ပြောရမယ်ဆိုရင်တဲ့သူတို့မပြောခင်မှာဟိုဘက်ဒီဘက်နှစ်ခု ပိုင်းခြားစရာကလပ်ရုပ်ကလေးတွေခုနကပြောတာကလပ်စည်းလေးတွေကိုသူတို့ဒီတစ်ခုနဲ့တစ်ခုဒီဟောတဲ့ပေါ့နော်အာရှိနေတဲ့နေရာလေးကိုသိအောင်အရင်လေ့လာမယ်တဲ့နော်ဒါတော့ဒါကလပ်စည်းတစ်ခုစီဆိုကြပါသူပြ၃ခုဆိုရင်၄ခုဆိုရင်လည်းနော်ဒါတော့အဲ့ဒီမှာတစ်ခုတစ်ခုမှာ၈မျိုး၈မျိုးစီရှိတာကိုဒါကြောင့်မလို့ဒီတစ်ခုဟာတစ်စီးနော်ကလာပဆိုတာစီပေါင်းစီထားတာဖွဲ့စည်းထားတာဒါတော့အဲ့ဒီမှာဒီသူတို့ရဲ့ဂျားလေးကိုသိကျင်လို့ရှိရင် သူတို့ပေါင်းတာကိုအရင်သိရမယ်နော်ဒါမှသူတို့ကြက်တစ်ခုတစ်ခုနဲ့တစ်ခုကြားကလပ်တစ်ခုနဲ့တစ်ခုကြားဒီနေ့ဖွဲ့စည်းမှုတစ်ခုနဲ့တစ်ခုကြားမှာနော်ဒီလွတ်နေတယ်ဆိုတာကသဘောပေါက်သွားလိမ့်မယ်ဒါကြောင့်အာဂါသပရိစေတာလို့ခေါ်တဲ့ကြားထဲမှာလွတ်ပြီးတော့ဟာနေတဲ့နော်အပိုင်းခြားကိုသိကျင်ရင်တဲ့အဲ့ဒီသူတို့ကိုမလေ့လာခင်မှာကလာပပေါင်းစည်းခြင်းဆိုတဲ့အဟာကိုလေ့လာမယ်ကလာပကကလပ်နော်မြန်မာလိုပဲကလပ်လိုပဲခေါ်ကြတာပါဒါပေမဲ့ ဩတခါတလေတော့လည်းတချို့အတွေမှာတော့နည်းနည်းတော့ကွဲပါတယ်သို့သော်များသောအားဖြင့်တူပါတယ်ဘာကလပ်ညာကလပ်နဲ့ကောက်ကလပ်တို့ဘာလို့ခေါ်တယ်ဆိုတာလဲဒါကောက်ရိုက်တဲ့သူတွေအပေါင်းအဖွဲ့အစည်းပဲမဟုတ်လားနော်သူတို့အဲကလပ်ဆိုကလပ်ဆိုတာအမှန်ဖွဲ့စည်းထားတဲ့အသင်းလေးတစ်ခုပါပဲဒါတော့အဲ့ဒီတိုင်းပါပဲနော်ဒီကလပ်ဆိုတာဒီမှာပေါင်းထားတာဒါတော့ဘဒူအာဘော့ဒီဇောဝါရောဝဏကန္နာရတ္တဩဇာရှင်မြို့ကိုပေါင်းရင်ဒါကလပ်တစ်စီးဖြစ်သွားတယ်နော်ကလပ်တစ်ခုပေါ့အဲ့ဒီလိုမျိုးပေါင်းစည်းတယ်လို့အဓိပ္ပာယ်ရှိတယ် ဒါတော့ဘာတွေပေါင်းတာတော့ဆိုတော့ပထဝီအာဘော တေဇောဝါယောဝဏဂန္ဓရတ္တဩဇာလို့ဒီဓာတ်ရှစ်ဓာတ်ရှစ်မျိုးကိုပေါင်းလိုက်တယ်ပေါင်းလိုက်ပြီးတော့သူ့ကိုကလတ်တစည်းဖွဲ့ရတယ်နော်တနည်းအားဖြင့်ပြောရင်ကလတ်စည်းဖွဲ့ခြင်းရင်နော်ဒီရှစ်မျိုးမှမရှိရင်ကလတ်စည်းဖွဲ့လို့မရဘူးဘာဖြစ်လို့လဲဆိုတော့ဒီနောက်က၄မျိုးရထားတော့ပေါ့နော်ဒီမှာဝဏဂန္ဓရတ္တဩဇာထားဟောဒီ၄မျိုးကတခုခုချွတ်ယွန်းသွားရင်ဖွဲ့လို့မရတော့ဘူးပထဝီအာဘောတေဇောဝါယော ဒီလေးမျိုးကသူတို့ကအမြဲတမ်းပေါင်းစည်းပြီးတော့ဖြစ်ရတာဒါဟာဇာတာသဘောတရားရဲ့အတူတကွဖြစ်ရတယ်အညမညအချင်းချင်းမှီပြီးတော့ဖြစ်တယ်အချင်းချင်းအာကျေစုပြုပြီးတော့ဖြစ်ရတယ်နေတရအချင်းချင်းအမိပြုပြီးတော့ဖြစ်ရတယ်ဒါကြောင့်သူတို့လေးခုကနော်လေးခုလုံးစုံမှသာလျင်သူတို့တစ်ခုပေါင်းလို့ရတယ်သူတို့ကလုံးဝလုံးဝကိုလုံးဝခွဲလို့မရဘူးနော်ဒါတော့အဲ့ဒါအဲ့ဒီလေးပါးစုံကကြမှာနောက်ထပ်လေးပါးကသူတို့လာပြီးတော့အမိပြန်ပြုအဲ့ဒါတော့သူတို့ကနော်အမိပြန်ပြုဆိုတာအလိုလိုပေါ်လာတာပဲ ရှစ်လေးပါးရှိရင်နောက်လေးပါးကအလိုလိုပါပြီးသားဒါကြောင့်မလို့ဒီနောက်လေးပါးနဲ့ရှစ်လေးပါးပေါင်းလိုက်တော့ဒဇီးဖြစ်သွားတယ်ကလတ်ဒဇီးနော်ဒါကြောင့်အဲ့ဒါလေးကိုဒီပေါင်းစည်းပုံလေးကဒီဒီရှစ်မျိုးလို့ခေါ်ပါတယ်အဲ့ဒါတော့အဲ့ဒါလေးကိုနောက်တစ်ခုနော်နောက်တစ်ပိုက်ဆက်ဖတ်လိုက်ကြအောင်ဗျာပေါင်းစည်းပုံလေးသိအောင်ထို့ကြောင့်ဆိုတာလေးထို့ကြောင့်ရုပ်ပေါင်းစည်းရ၌ပထဝီအာပေါ်ဒေဇောဝါယောဝဏ္ဏဂန္ဓရတ္တဩဇာ ဟူသောအဝိနိဘောဂယုတ်၈ပါးကို အခြားမည်သည့်ယုတ်နှင့်မျှရောရှက်ခြင်းမရှိသေးဘဲစင်ကြယ်စွာပေါင်းစည်းထားသောကြောင့်သုဒ္ဓကလသုဒ္ဓထကသုဒ္ဓထကလဟု ခေါ်ဟုလည်းခေါ်၏၎င်းကိုသက္ခုစသောယုတ်တို့ကိုတပါးချင်း ပေါင်းထည့်၍နဝကကလယုတ်ကိုးပါအပေါင်းဓာတကကလယုတ်၁၀ပါအပေါင်းဟု ပိုင်းခြားတတ်မှတ်၍ခေါ်ဆို၏၎င်း အစုတစ်ခုကို ကလတ်တစည်းဟုလည်းခေါ်၏အောက်ထစ်ဆုံးအပြင်အဝိနိဘောဂယုတ်ရှိပါပေါင်းစည်းခြင်းမရှိလျင် ကလပ်ဖွဲ့ပြီး၍မရနိုင် ထို့ကြောင့်ငယ်စွအစုံ အနုမျိုးတမုံမြကိုပင် ကလပ်စည်းတစ်ခုဟုခေါ်၏ဒါကကလပ်စည်းဖွဲ့စည်းတဲ့သဘောလေးကိုနည်းနည်းလေး အာယုံနဲ့မပေါ်လို့ရအောင်လို့ဒီရုပ်တွေဖွဲ့စည်းတဲ့အခါမှာအဓိကအခြေခံရုပ်ကြီးဓာတ်ကြီးလေးပါးကအမာခံထားဖွဲ့ရတယ်ပထဝီအာဘောတေဇောဝါယောထိုလေးပါးလည်းပေါင်းပြီးရောနောက်ကနေဝနာကန္ဒရတ္တဩဇာဓာတ်လေးပါးကထပ်ပါလာတယ်ဒါတော့သူတို့ရှစ်ခုဟာခွဲခြားမရဘူးခွဲခြားမရတဲ့အတွက်ကြောင့်မလို့ပါဠိလိုတော့အဝိနိဘောဂလို့ဒီလိုသုံးပါတယ်အဝိနိဘောဂနော် unseparable ခွဲခြားလို့မရဘူး separate လုပ်လို့မရဘူး unseparate ပဲတဘာဝအရာကိုမှဒါဟာတတွဲတစည်းထားရတယ်အဲကြောင့်ပါဠိလိုအဝိနိဘောကနော်သူတို့ကဒါသူတို့ကိုသွားခွဲလို့မရဘူးဒါအခြေခံမူရင်းဒါဘာခေါ်မလဲ primary element လို့ခေါ်လိမ့်မယ် primary element ဒါက तू ကသူ့ကိုအခြေခံပြီးတော့နောက်ထပ်ဟာတွေတက်ရတာတီးရတာဆိုတော့အခြေခံတက်လို့ပဲပြောကြပါစို့ဒါပေမဲ့သူတို့ကဒီရှင်မျိုးကဘလို့မှခွဲမရလို့ နော်တင်းကြုံမာရတုကိုအာဝိနိတ်ဘောဂလို့သုံးပါတယ်ခွဲခြားမရသောယုတ်များအာဝိနိတ်ဘောဂယုတ်ဒါတော့သူတို့ကပထမအခြေခံဒီ၈မျိုးဘဒူအာဘောတေဇောဝါယဝဏကနာရတဩဇာ၈မျိုးကအခြားခြားသောနောက်ထပ်ယုတ်တွေနဲ့နော်မပေါင်းစည်းသေးပဲနဲ့သူတို့ကြီးပဲအရင်တည်လို့ရှိရင်တုတ်တထကလတ်တုတ်တာဒါလေးကတစ်လုံးအထက၈ကလတ်ကအပေါင်းစည်း ဒီနေရာမှာစလုံးလေးတွေတွဲထားတယ်တုတ်တရဲ့အထရဲ့ကလပရဲ့နော်ဒါတော့ပါဠိမှာတော့တုတ်တထကလနော်ပထမအခြားအရာတွေနဲ့မရောသေးပဲနဲ့တက်တက်စင်ကြယ်တဲ့ဟိုကလစီပေါ့လေဒီပြင်ရတယ်ဥမာထားပါတော့ဟင်းချက်မယ်ဆိုလို့ရှိရင်ဘာမှဒီပြင်အစာနာတွေနော်ဟင်းကအမွေးကြိုင်တွေစားတွေစီတွေမဆလာတွေဘာတွေမထည့်သေးပဲနဲ့ပထမစတယ်လိုက်တဲ့အမျိုးပဲ ဒါတော့ဒါကဟင်းကြီးပဲတက်တက်ပဲတဲလိုက်တာနောက်မှဟိုဟာထက်ဒီဟာထက်နဲ့ဟင်းကအမွေးကြံနေပေါ့လေအဲ့ဒါတွေထည့်တယ်လို့ပဲဒါကြောင့်မလို့သူ့ကိုပထမတခြားဟာတွေနဲ့ဘာနဲ့မှမရောမရှိရသေးတဲ့အတွက်ကြောင့်တုတ်တာဆိုတာစင်ကြယ်တာဒီနေ့မရောရှိရှိမရှိသေးတဲ့တက်တက်ဒီလိုလဲပြန်တယ်နော် အခြားကလပ်အခြားသောရုပ်တွေနဲ့ပေါင်းစပ်မချင်းမရှိသေးသောနော်အခြေခံရုပ်ရှင်ပါဒါတုတ်တထကလပ်လို့ခေါ်တယ်နာမည်ရကိစ္စမရှိပါဘူးမမှတ်မိလည်းကိစ္စမပြုနော်ဟောဓာတ်ရှိပါလို့မှတ်ရင်တော့ပါပြီ ဒါကဓာတ်၈ပါးကိုဒါအဓိကမှတ်လိုက်ပါဒါတော့အဲ့ဓာတ်၈ပါးတဲ့ကိုဘယ်သူတွေလာပေါင်းတယ်လဲဆိုတော့ထားပါတော့စေကုတတကကလပ်ဆိုလို့ရှိရင်စေကုပတာရလာပေါင်းရတယ်နော်စေကုပတာရလေးပေါင်းတော့၈ပါးတဲ့ကိုတစ်ပါးပေါင်းတော့ဘယ်နှပါးဖြစ်သွားလဲ9ပါးပါဗျာအေး9ပါးကနဝကကလပကအပေါင်းဆိုတော့နဝကကလပ်လို့ဖြစ်သွားဒါတော့တကယ်လို့ဒါပေမဲ့သူကစက္ခုပတာရာလေးပေါင်းရင် ထိုကလစီတစ်ခုမှာ အသက်ရှင်ဖို့ကနောက်ထပ်လိုးလာတယ် နော်လိုလာတော့နောက်တော့ဘာလို့ဆိုနော်ဇီဝိတဆိုတဲ့ကလပ်တစ်ခုထပ်တိုးရပဲဇီဝိတကလိုက်ရှင်းအောင်လုပ်ပေးတာလေမနေ့ကတော့ကပြောပြီးပြီဇီဝိတဆိုတာသူတို့ကရုပ်တမုံချင်းကလပ်စီတစ်ခုချင်းမှာအသက်ရှင်အောင်လို့သူကဆောက်ရှောက်ပေးရတဲ့တာဝန်ရှိတယ်ဒါကြောင့်မလို့ကလပ်စီတစ်ခုတိုင်းတစ်ခုတိုင်းဒီရှင်သန်နေရမယ်နော် ရှင်သန်နေရမယ်ဒါတော့ရှင်သန်ဖို့အတွက်စကုထက်ရင်နောက်ထပ်ဟောဘာခေါ်မလဲဇီဝိတကလပ်ကလည်းထည့်ပေးရတယ်နော်ဒါကြောင့်မလို့သူကဒီဇီဝိတထပ်ပေါင်းရင်ဓာတ်ကဖြစ်သွားတယ်ဒါကြောင့် ဓာတကဆိုတာက၈ပါးရဲ့နောက်တစ်2ပါးရဲ့ပေါင်းရင်ဓာတကကလပ်လို့ဒီလိုခေါ်ပါတယ်ဒါကဟောနည်းနည်းလေးကြာဘူးနာဝရှိအောင်လို့ပြောတာပါမမှတ်မိလည်းကိစ္စမရှိဘူးအမုံတွေပေါင်းတယ်လို့ပဲမှတ်တာနော်အဓိကကမှတ်မိစေချင်တာကအဘောက၈ပါးပဲဝပထဝီအာဘောဒီဇောဝါယောဝဏကန္နရတ္တဩဇာဒါတွေကိုမှအခြားသောတစ်ခုပေါင်းလိုက်နဝကလို့ခေါ်လိုက် နောက်ထပ်တစ်ခုပေါင်းလိုက်ဓာတကလို့ခေါ်လိုက်ဒီလိုနာမည်လေးတွေပြောင်းသွားတာပါဒါတော့အဲ့ဒီလိုမျိုးနော် ဖွဲ့စည်းမိပြီဆိုရင်တော့သူတို့ကိုးပါးပဲဖြစ်ဖြစ်10ပါးပဲဖြစ်ဖြစ်ပေါ့လေ10ပါးနေပဲနေနေတပါးတိုးလို့9ပါးဖြစ်ဖြစ်နောက်ထပ်နောက်ထပ်2ပါးတိုးလို့10ပါးပဲဖြစ်ဖြစ်ဒါကလစီတစ်ခုလို့သုံးတယ်နော်ကလစီတစ်ခုကလတ်မုံတစ်ခုဓာတ်ရုပ်တစ်ခုဓာတ်တုံးတစ်ခုလို့ဒါသုံးလို့ရပါပြီဒါတော့အဲ့ဒီဒီယုတ်ကလစီတွေဖွဲ့စည်းတဲ့အခါမှာအောက်တစ်ဆုံးကစောစောပြောခဲ့တဲ့ဒီရှစ်မျိုးကမပါမနေရမပါမနေရဒါကြောင့်မလို့မပါမနေရ ဒီဓာတ်ရှင်မျိုးကအောက်ထစ်ဆုံးကတော့၈ပါးပါရမယ်ဒါတော့ဟောသူတို့ကခွဲလို့မရလို့သူတို့ကိုစောစောပြောတယ်အာဝိနိဘောကရုပ်၈ပါးနော်ပထူအာဘောဒေဇောဝါယောဝဏကဏရတဩဇာတိနော်သူတို့ကမပါမနေရဖြစ်တဲ့အတွက်နော်သူတို့ဟောခွဲခြားလို့မရဘူးသူတို့ဒီရုပ်တွေကိုခွဲလို့မရဘူးမရတဲ့အတွက်အာဝိနိဘောကလို့နာမည်ထပ်သုံးတယ်အရေအတွက်အပြင်ကြည့်တော့၈ပါးဖြစ်လို့အာဝိနိဘောကရုပ်၈ပါးလို့ဒီလိုသုံးကြပါတယ်ဒါတော့အဲ့ဒီ၈ပါးမပါရင်ကလစီဖွဲ့လို့မရဘူး ဖွဲ့လို့မရဒါကြောင့်မလို့ရုပ်ဆွဆုံးနဲ့ရုပ်ရည်လို့ကလစီဖွဲ့ရမယ်ဆိုရင်သေးကျင်တလောက်သေးပါသေးဒါတော့အမှုမျိုးဆိုတာတော့သူတို့ကဒါဟိုအသေးဆုံးလို့တုံးကြတာကိုအခုတော့အမှုမျိုးထက်သေးတဲ့ဟာတွေတောင်ပေါ်နေပြီလေဘလောက်ပဲသေးသေးနော်သူတို့သိပ္ပံရခွဲလို့ရသမျှခွဲနော်သူတို့သိပ္ပံကစက်ပစ္စည်းအကူအညီယူခွဲရတာနော်လျက်ဒီဒီဒီခက်ခက်မှာတုံးလာတဲ့ဒီဟိုရင်ပေါ်ပြ device တွေပေါ့နော်ဒါတွေနဲ့ကြည့်ပြီးတော့ခွဲတယ် ခွဲပါနောက်ထပ်ဒီအာဒမ်ကနေနောက်ထပ်ဓာတ်တွေသိအောင်ထပ်ခွဲအောင်နော်ဘာညာခွဲခွဲလို့ရသမျှခွဲအောင်မြင်းနေရသေးတယ်ဆိုလို့ရှိရင်ဒါဒါပြညတ်ဖြစ်သွားတယ်ဒါမြတ်စွာဘုရားကခွဲတာကဒီပြညတ်အဆင့်မှာခွဲတာမဟုတ်ပရမတ်အဆင့်မှာခွဲခဲ့တာဒါလည်းပဲတပ်ပိကျွတ်တညာနဲ့ခွဲတာနော်အခုလူသားတွေ research လုပ်တယ်ဆိုတာနှစ်ပေါင်းတရာတောင်မပြည့်သေးတော့ပါဘူးဒီဟာတွေတွေ့တာမြတ်စွာဘုရားတပ်ပိကျွတ်တညာနဲ့ research လုပ်လာတာလေးအသင်ချင်းနဲ့ကဘာတသိန်းလုပ်ခဲ့ရတာဒီဓာတ်ရှစ်ပါတွေ့ဖို့ကဲ research တက်တမ်းဘသူကကြားတယ် မြတ်စွာဘုရားမြတ်စွာဘုရားအကြာကြီးရင်းနှီးခဲ့ရတာနော်မြတ်စွာဘုရားများဟလာဘုရားဖြစ်အောင်လောတဲ့လုပ်တယ်လို့အာသိပ္ပံနဲ့မလေ့လာဘူးမထင်နဲ့တချို့ဟာတွေသိပ္ပံနဲ့ပတ်သက်တဲ့ဟာတွေတချို့ပါတယ်ဒီနေ့ခေတ်သိပ္ပံခေါ်တွေပါတယ်နော်ဘာဖြစ်လို့လဲဆိုတော့အဘိဓမ္မာဟာသိပ္ပံပဲဘာဖြစ်လို့လဲအဘိဓမ္မာသဘာဝလေ့လာဒါကြောင့်မလို့မြတ်စွာဘုရားဒီလိုဒီပါရမီဖြစ်စဉ်ခါတော့ကဒီပါမောက္ခကြီးတွေဖြစ်ခဲ့တဲ့အချိန်တုန်းကသူပညာတွေရင့်ကျက်အောင်လို့နော်ဖြစ်ခဲ့တဲ့အချိန်ကမှာ နော်ဒီလိုဟာတွေလေ့လာတာပဲသူတို့လည်းသိကြတာပဲသို့တော့ဒါတွေကလောကတန်တရားတန်တရားကထွတ်မြောက်ကြောင်းမဟုတ်ဘူးဒါလောကရဲ့အတွက်ဆိုတဲ့အတွက်ကြောင့်မြတ်စွာဘုရားဒါတွေထက်မဟောဘူးမသိလို့မဟောတာမဟုတ်ဘူးတန်တရားလွတ်ကြောင်းမဟုတ်လို့မဟောတာဒါတွေဟောလို့လဲအဲ့ဒီခေတ်တုန်းကမြတ်စွာဘုရားသွားပြောရင်ဘုရားဟောတာဘယ်သူမှယုံမှလည်းမဟုတ်ဘူးဒါလောက်တတ်မှုလို့ရှိတယ်လို့ဒါကြောင့်မလို့အဲ့ဒါတွေမပြောဘဲနဲ့ဒီတန်တရားကလွတ်ကြောင်းဆံရကိုပဲပြောသွားတယ်ဒါတော့ရုပ်ဆိုရင်ဘလောက်ပဲသေးသေးပါနော်အနုမျိုးထက်သေးတဲ့ဟာလေးပဲဖြစ်စေအောင်တော့တဲ့အဲ့ဒီထက်မှာ ရုပ်ပေါင်းဘလောက်ပါသွားပြီလဲ၈ခုအနည်းဆုံးအနည်းဆုံး၈ခုဒါကိုကလတ်တစည်းလို့ခေါ်တယ်နော်ကလတ်တစည်းလို့ခေါ်ပါတယ်ဒါတော့ကောင်းပြီရုပ်ရုပ်ကလတ်စည်းတစ်ခုဆိုတာအနည်းဆုံး၈ခုပါပါတယ်လို့ပြောတာဒါတော့မိမိတို့ရဲ့အများဖြင့်တခါတည်း electronic microscope တွေနဲ့ဓာတ်တွေကြီးတွေကြီးတွေနဲ့ချက်ကြည့်လို့မှအဲ့ကြမှာမြင်နိုင်တဲ့အဆင့်ဟာဒါတောင်းမှမြင်နိုင်သေးရင်ဒါပညာဖြစ်သွားပြန်ပြီနော်ဒါတော့အဲ့ဒီတမုံလေးဒီအ ਨੇ ဆုံးရုပ်ရှင်မျိုးပါတယ်လို့ပြောတာဒါတော့သူတို့ကဒါအသေးဆုံးအဆင့်ခွဲလိုက်ပြီ ဘုရားကမဟုတ်သေးဘူးအဲ့ထက်မှရှင်မျိုးကြံသေးတယ်တဲ့ကဲဒီရှင်မျိုးကြတော့ဘယ်လိုလုပ်ခွဲတော့မလဲဓာတ်ပဲကြံတော့တယ်လျှက်စစ်နဲ့မြင်လို့မရဘူးနော်မိုက်ခရိုစကုပ်နဲ့မြင်လို့မရဘူးအဲ့တော့ကောင်းပြီဒါလေးကိုဖွဲ့စည်းပုံလေးကိုတရုတ်တော်ဒီတာဒါလေးသဲဖြစ်ရမှာနော်နော်အဲ့ဒါတန်မဘူးသဲဒါတော့ဥပမာလေးကိုဖတ်ကြည့်အောင်ပါဗျမျက်စိတစ်ပါးနည်းနည်းလေးမြင်လို့ရအောင်လို့ဥပမာဆိုပြီးဥပမာသဲလုံးများစွာ စုပုံထားသောသဲပုံကိုကြည့်လျင်သဲတစ်လုံးလျင် ရုပ်ဓာတ်ရှစ်ပါးဖြင့်ဖွဲ့စည်းထားသောကြောင့်ကလတ်စီတခုဟုခေါ်၏သဲတလုံးခေါ်သည်နှင့်ကလတ်တုံကလတ်ခဲခေါ်သည်မှာအတူတူပင်ဖြစ်၏ထို့ကြောင့်သဲတလုံးစီ၌ပေါင်းစည်းထားသောရုပ်ဓာတ်ရှစ်ပါးသည်အခြားသဲတလုံးရှိရုပ်ဓာတ်ရှစ်ပါးနှင့်မယောမရှိတတ်တတ်စီတင်းနေပုံကိုတေချာကြည့်ရမည်ထို့ကြောင့်သဲတလုံးစီပိုင်းခြား၍ပြနိုင်ပေသည် သဲလုံးများကိုတလုံးချင်းစီ ခွဲခြား၍ပြနိုင်အောင် ပိုင်းခြားထားခြင်းသဘောတည်ပင်ပင်လျင်ရူပပရိစေဒရုပ်ကို ပိုင်းခြားထားခြင်းဟုခေါ်သည်အဲ့မှာပဲဒါကသဲပုံကြီးကိုသဲမှုံမှုံလေးတွေပုံထားတဲ့သဲပုံကြီးကိုမျက်စိထဲမှာမြင်အောင်ကြည့်လိုက်ပါနော်သဲကအမတန်နှုတာနော်အမတန်နှုတဲ့သဲနှုနှုလေးလက်နဲ့ကန်ကြည့်လို့ရှိရင်ဟောတမုံစီလို့တောင်မထင်အောင်နှုပြီးတော့နေတာအမတိတ်မှုံအလုံးအားကြီးတဲ့ခါကျတော့ ဟောအတုံးခဲလို့တောင်မထင်ရတော့ဘူးเนาะအတုံးခဲလို့တောင်မထင်ရတော့ဘူးအဲ့ဒါလိုမျိုးတဲမှုံလေးပြောတာအဲ့တော့သဲဘုံကြီးပုံထားတော့တကယ်တော့သဲတမုံဟာဒါအဲ့ဒီဓာတ်ရှင်မျိုးပါပြီးသားပဲဒါကြောင့်ဓာတ်ရှင်မျိုးဆိုလို့ရှိရင် तू ကဖွဲ့စည်းထားတာဖြစ်တဲ့အတွက်ဒါကလပ်စီတစ်ခုเนาะဒီလိုခေါ်တယ်ဒါတော့သဲလို့ခေါ်တာကတော့ပြင်ဒီလောကဝဟရအနေနဲ့ခေါ်လဲရအောင်လို့ဒါသဲလို့ပြောလိုက်တာနာမည်ထပ်ပေးရတာနာမည်ပေးထားတာเนาะသဲလို့နာမည်ပေးထားတယ် ဒါပေမဲ့အဘိဓမ္မာအမြင်နဲ့နော်ပရမအမြင်နဲ့ကြည့်လိုက်တဲ့အခါကျတော့တို့ကဒါအဲ့ဒီ၈ပါးဖွဲ့စည်းထားတဲ့အမုံတခုဖြစ်နေတယ်နော်သူဓာတ်ဘက်ကနေပရမဘက်ကနေကြည့်လိုက်တော့ဒါဓာတ်ဓာတ်ရှင်မျိုးကိုဖွဲ့ထားတဲ့ကလစီတခုဒါကြောင့်တဲတလုံးလို့နေဦးဇင်းတို့တာမန်ဘဝမှာနေ့စဉ်ဘဝမှာသုံးတယ်ဒါကိုပရမအမြင်အဘိဓမ္မာအမြင်နဲ့သုံးတယ်ဒါကလတ်တုံးကလတ်ခက်တခုလို့သုံးတယ်နော်ဖွဲ့စည်းမှုတခုဖြစ်နေလို့ဒါလေးဒီအတုံးခဲလေးတခုအမုံလေးတခုဖြစ်နေတာဒါတော့ ဒီအမုံကို လောကသုံးဟောရနဲ့တဲနော်တဲမုံလေးလို့နာမည်ပေးမယ်အဘိဓမ္မာမြင်ပရမမြင်နေကြတာကလတ်တုံးကလတ်ခဲလို့ဒီလိုနာမည်ပေးတယ်ဘာကြောင့်ကလတ်လဲဆိုရင်စောစောက10မျိုးပေါင်းထားလို့ဘယ်10မျိုးလဲပထဝီအာဘောတိဇောဝါယောဝဏကန္တရတ္တဟောဇာအဲအဲ့ဒါတော့ပရမမြင်တဲ့အဘိဓမ္မာမြင်နေကြတော့10မျိုးတောင်ပေါင်းသွားတာနော်လောကအမြင်တွေကတဒုံ တဒုံးလို့ပဲခေါ်တယ်အဘိဓမ္မာမြင်တဲ့ကရှစ်မျိုးပေါင်းတဲ့အစုဖြစ်သွားပြီကလတ်စီအဲ့လိုလိုမျိုးကွဲထွက်သွားတယ်ဒါကြောင့်ဒီအဲ့ဒီဒီရှစ်မျိုးပေါင်းပြီးတော့မှသဲလေးတမုံဖြစ်အဲ့တော့အဲ့သဲအပုံကြီးစဉ်းစားကြည့်လိုက်စမ်းသဲအပုံကြီးတစ်ပုံလုံးမှာအဝေးကနေတာမကြည့်လိုက်တယ်ဆိုလို့ရှိရင်တော့မသိလို့ရှိရင်ဒါဟာအမတန်ဟိုကြက်လက်နေတဲ့ဟိုထားပါတော့မြေဆိုင်ကြီးလို့လည်းထင်ရင်ထင်မယ်ကြောက်တုံးကြီးလို့လည်းထင်ကောင်းထင်လိမ့်မယ်နော်အမတန်ပြီးတော့ကြက်လက်နေတဲ့ဟာလေ ဟောထိုးလို့ဖောက်လို့မရအောင်ပေါ့အဲ့နှစ်တောင်ထိုးလို့မရအောင် solid ဖြစ်နေတာမျိုးထင်ကောင်းထင်လိမ့်မယ်ထားပါတော့တဲပုံဖြစ်တဲ့အတွက်ကြောင့်မလို့ဒီနေရာမှာနော်ကြည့်လိုက်လို့ရှိရင်တာမန်လူကအဝေးကနေကြည့်လိုက်လို့ရှိရင်အဲ့ဒီတဲမုံလေးတွေတော့မျိုးလုံးကဖောက်ပြီးတော့ဟိုဘက်ကိုဒီလိုမြင်ရတာရှိလားမြင်နိုင်လားပြောတာမမြင်နိုင်ပါမမြင်နိုင်ဘူးနော်မမြင်နိုင်ဘူးဒါတော့သူတို့ချင်းကပူးကတ်နေတာဟုတ်ပူးကတ်နေတဲ့ခါကျတော့တာမန်မျိုးလုံးနဲ့ကြည့်ရင်တာမန်လူတွေနဲ့ကြည့်ရင်ဂျားထဲမှာလွတ်နေတဲ့ဟာရှိတယ်လို့ထင်ရရဲ့လား မထင်ရပါဗျာမထင်ရဘူးเนาะမထင်ရဘူးဘာဖြစ်လဲလဲဆိုတော့တဲမုံလေးတာတစ်ခါတည်းကပ်ပြီးတော့တစ်ခါတည်းသူတို့ချင်းဒီလိုပိတ်တီးနေတာเนาะဒီလိုပိတ်တီးနေတာဒါတော့ဒီလိုပိတ်တီးနေတဲ့ခါကျတော့သူတို့ဂျားထဲမှာလွတ်နေတဲ့နေရာမရှိဘူးလို့ထင်ရတယ်ဒါဒါဒါတော့ဒီလိုပိတ်တီးနေတော့เนาะတာမန်လူတွေရဲ့အမြင်မှာဒါလွတ်နေတဲ့နေရာမရှိဘူးလို့ထင်စရာဖြစ်သွားပြီသို့တော့ဒီနေရာမှာကြည့်လိုက်တော့တဲတလုံးမှာအ ਨੇ ဆုံးရုပ်က၈ပါးပါလာပြီ ဒါတော့တဲတလုံးမှာရုပ်အထက်ကလေးရုပ်အနေနဲ့ကြည့်ရင်ရှင်မျိုးပါတယ်ဆိုတော့ဒီတဲတလုံးဒီ class တစ်ခုတဲတလုံးဒီ class တစ်ခု class တစ်ခုဓာတ်တုံးတစ်ခုဓာတ်ရုပ်တစ်ခုကို အခြားသောဟာတွေနဲ့မပေါင်းအောင်နော်ဒီရနေကနေခွဲထားတာပဲဒါတော့တဲမှာတမုံစီတမုံစီတမုံစီနော်မရောဘဲနဲ့သူ့တဲတလုံးချင်းတလုံးချင်းတည်တည်ချာချာကြည့်တော့ယက်တည်မနေဘူးလားယက်တည်ပါလေဖေယက်တည်တဲတမုံကသူ့တစ်ခုပဲနော် သူတို့ချင်းပေါင်းထားလို့ဒါလျင်တိတ်သီးပြီးတော့မှမမြင်ရလောက်အောင်ပိတ်သွားတာဒါပေမဲ့ကင်ကြည့်လိုက်တဲ့ခါဒီလိုလက်ကနေချကြည့်လိုက်ဩအသက်ကတမောင်စီပဲရောရှိမှုရှိလားမရှိပါဗျာပုံထားလို့ကြက်သွားတာပုံထားလို့ပြည့်သွားတာဒါကိုပြောတာဒါတော့အဲ့ဒီမှာဒီကလပ်ဆိုတာကအဲဟိုခုနပြောပြိစေရဆိုတာကအဲ့ဒီဟာလေးတွေကတဲ့ဘလောက်ပဲတိတ်သီးကြက်နေစမ်းပါစေတဲ့ လက်ကလေးနဲ့ဒီလိုကိုင်းပြီးတော့ကြည့်လိုက်မယ်ဆိုလို့ရှိရင်သူတို့ချင်းသူတို့ချင်းသူတို့ချင်းမရောပါဘူးတဲ့တခါလဲနော်တီးကြစီရှိကြတာပါနော်တီးကြစီရှိတယ်အဲ့ဒါတော့တီးကြစီရှိတဲ့ခါကျတော့ဒီတဲတလုံးလေးစီတဲတလုံးလေးစီမှာသူတို့ချင်းမှာလွတ်နေတဲ့နေရာမရှိဘူးလားဒီမှာရှိပါတယ်ဗျာအေးအဲ့ဒါဟာသူတို့နှစ်ခုသုံးခုလေးခုငါးခုသူ့ရဲ့တစ်ခုကိုအခြားသောအရာတွေနဲ့ဟောမရောအောင်လို့ပိုင်းထားတဲ့လွတ်နေတဲ့နေရာလေးကို ဒါရူပပရိစေတာလို့ခေါ်တာနော်ရူပကထားပါတော့ဒါကလပ်ယုတ်တစ်ခုနော်ဒါကလပ်ယုတ်တစ်ခုလို့ပြောပြောမယ်ဆိုလို့ရှိရင်ဒါဒီဟာလေးကကလပ်ယုတ်တစ်ခုလို့ဆိုခဲ့မယ်ဆိုလို့ရှိရင်အခြားသောယုတ်ကလပ်တစ်ခုနဲ့မပေါအောင်နော်ပိုင်းခြားထားတာလေးဖြစ်နေတယ်ကြားထဲမှာလွတ်မနေဘူးလားလွတ်ပါတယ်ခင်ဗျာသူတို့နှစ်ခုကြားမှာဒါလေးလွတ်နေတယ်အစ်စ်မရှိတွေ့လားဒါကိုပြောတာဒါတော့အဲ့ဒီလွတ်နေတဲ့နေရာလေးကသူတို့နှစ်ခုနော် တခါတည်းရောဆက်ပြီးတော့တခုတည်းလို့ mix ဖြစ်မသွားအောင်လို့ပိုင်းထားတာတဲ့နော်ဒါတော့တဲမုံကိုလက်နဲ့ချကြည့်လိုက်တော့တမုံစီကြမလားဘူးလားကြပါတယ်ခင်ဗျာအေးအဲ့ဒီသဘောကိုပြောတာဒါတော့သူတို့ချင်းဘလောက်ပဲပူးကပ်ပြီးတခါတည်းပိတ်ကျက်တီးနေပါစေတဲ့တကယ်တော့သူတို့ချင်းဟာလုံးဝမရောရှိဖက်နဲ့တခုစီတခုစီတမုံစီတမုံစီဒီလိုရှိကြတာပါတဲ့ဒါတော့အဲ့ဒီလိုမျိုးမရောရှိအောင်လို့ပိုင်းခြားထားတဲ့သဘောလေးကိုပဲเนาะအပိုင်းပိုင်းအခြားခြားအပြက်ပြက်ကလေးတွေသူ့နဲ့သူသူ့အလေးနဲ့သူသူနေကြတာပဲเนาะ သူကလည်းနဲ့သူနေကြတော့လူတွေနေတာကြည့်ပါလားမြို့ကြီးကြီးကြီးအမတန်ကြီးတဲ့မြို့ကြီးတွေဆိုကြပါစို့ကောင်းကင်ကနေဓာတ်ပုံတွေဟိုထဲနဲ့ရိုက်ကြည့်လို့ရှိရင်ပြအုံကြီးလိုပဲကနော်ဘာမှအခြားမရှိဘူးအပြားကြီးပဲမြင်နေရတာဒါအောက်ကိုအောက်ကိုတခါတဲ့ zone in လောက်ပြီးတော့အောက်ကိုချချချကြည့်တော့တီးတန့်စီဘာမှမဆိုင်ဘူးအိမ်ကတက်တက်လမ်းကတက်တက်အဆောက်အဦကတက်တက်ကွဲမနေဘူးလားကွဲပါတယ်ခင်ဗျာကွဲနေတာပဲအပေါ်ကကြည့်တော့တခါရှုပ်ထွေးနေတာပိတ်ပိတ်သီးနေတဲ့ချအောင်တို့ပြားအောင်တို့ပြီးတော့မှဟိုပြည့်စက်အောင်တို့ကြည့်လိုက်အောင်တာမန်ကြည့်ရင်တော့ပိတ်နေတာပဲ ဒါပေမဲ့လည်းပဲတေချာကြည့်တော့တကောင်စီပဲကဲဟုတ်တယ်မလားမှန်ပါဗျာအဲ့ဒီသဘောလိုပါပဲเนาะတဲမုံတွေကလည်းဘယ်လောက်ကြီးပဲပိတ်တယ်ပြောပြောเนาะဟောဒါမှန်လူတွေရဲ့မျက်စိနဲ့ဒါပိတ်နေတယ်လို့ထင်ပေမဲ့ဟောထားပါတော့ဗျာဒီမက်ခရိုစကုပ်နဲ့ကြည့်လိုက်ရင်ဒါအကြီးကြီးတွေပဲတခြားစီဘာမှမဆိုင်ဘူးเนาะဘာမှမဆိုင်ဘူးအဲ့ဒီတော့အဲ့ဒီလိုမျိုးတစ်ခုနဲ့တစ်ခုကွဲပြားအောင်ခွဲခြားနေတဲ့ဒီရုပ်ကြားကရုပ်ကလေးကိုเนาะဒါရုပ်နှစ်ခုကိုခွဲခြားထားလို့ပါဠိလိုတော့ရူပ ပရိစေရရူပကယုတ်ပရိစေရကပိုင်းခြားခြင်းရူပပရိစေရဒါယုတ်ကလေးတွေတစ်ခုနဲ့တစ်ခုဒီနေ့ကလပ်စီတစ်ခုနဲ့တစ်ခုမရောအောင်ပိုင်းခြားပေးထားတာတဲ့ဒါကိုပဲဒါရူပပရိစေတလို့ခေါ်ပါတယ်ဒါတော့လွတ်နေတဲ့နေရာလေးပေါ့လေပြောရမယ်ဆိုရင်တီးဆန်မဟုတ်ဘူးဒီဒီယုတ်ကလရှိနှစ်ခုလွတ်နေတဲ့နေရာလေးကိုရူပပရိစေတပိုင်းခြားထားတာကောင်းပြီအဲ့ဒါတော့အောက်ကိုဆက်ဖတ်ကြည့်အောင် ကလစီတစ်ခုနဲ့တစ်ခုဝါသဲတစ်လုံးနဲ့တစ်လုံးမရောရှက်ပဲ ပိုင်းခြားထားသောအကြားသည်အာကာသဟုခေါ်၏ရုပ်ကိုပိုင်းခြားခြင်းသဘောရှိမှသာလျှင်ကုလပ်တစ်စီးနှင့်တစ်စီးမပေါင်းမစည်းဘဲသက်သက်ခြားနာသောအကြားခေါ်သည့်အာကာသရှိနိုင်သည်၎င်းအာကာသခေါ်အကြားရုပ်သည် ကလပ်စီးတစ်ခုနှင့်တစ်ခုမရောနှောအောင်ပိုင်းခြားထားသော ဟာလာဟင်းလင်းဖြစ်သောအကြားကိုပင်ခေါ်သည် အတုံးအခဲအစုအပေါင်းဟုထင်မှတ်မှုကဏ္ဍပညာကွာကြစေရန်ပရိစေတယုတ်ကိုလေ့လာရမည်ဒါတော့လူတွေအနေနဲ့ကတော့တာမန်လူပေါ့လေအနေနဲ့ကတော့ဒါဒါကြီးကအတုံးအခဲအခိုင်အမာအဖြစ်နဲ့ယူဆထားတာကိုပြောရမယ်ဆိုလို့ရှိရင်တတ္တဝါရဲ့လို့ယူဆတာဒီပဲလင်အဲ့ဒီအတုံးအခဲအခိုင်မာရှိနေတယ်လို့ယူဆထားတာနော်အခိုင်မာရှိနေတယ်လို့ယူဆထားတာဒါကြောင့်မလို့အဲ့ဒီဒီအတုံးခက်အခိုင်မာရဲ့ဆိုတာ မရှိဘူးဆိုတာကိုသိအောင်လို့ဟိုးပထမဆုံးမူရင်တပ်စဖွဲ့စည်းပုံကိုစပြီးတော့လေ့လာခြင်းဖြစ်တယ်ဒါတော့သူတို့ကဒီအမုံလေးတွေဒီဓာတ်တဘာဝလေးတွေစူးစီးပြီးတော့အားကောင်းလာလို့ဒီအမုံလေးတွေရဲ့လို့ဖြစ်လာတာကလစီဖြစ်လာတာဒါတော့အဲ့ဒီကလစီတမုံမှာနော်အဲကြည့်လိုက်မယ်ဆိုလို့ဒီဟာလေးဖွဲ့စည်းဖို့အတွက်အဲ့ဒီဟာလေးကစပြီးတော့အခြေခံယူခဲ့ရတာတည်ယူခဲ့ရတာဒါတော့သူတို့တွေကအဲအဲ့ဒါတွေကိုပေါင်းပြီးတော့မှနောက်ဆုံးကြတော့ ပညာပုံတရံအတုံးအခဲရဲ့အယုတ်ရဲ့ပုံပန်းတရံပေါ်လာတယ်ပုံပန်းတရံပေါ်လာတော့ဟောလူပုံပေါ်လာတော့လူတွေကလူလို့ခေါ်လူလို့ဆွဲယောက်ျားလူပေါ်ရင်ယောက်ျားလူဆွဲမိန်းမလူပေါ်ရင်မိန်းမလူဆွဲတိလိษံလူပေါ်တိလိษံဆွဲအဲ့လိုဖြစ်သွားတာဒါတော့အဲ့ဒါတွေကိုအကုန်ထုချေမှုလိုက်တဲ့ခါကျတော့ဘာပဲပြန်ကြံခဲ့လဲကလစီကလမုံပဲပြန်ကြံခဲ့တာဟုတ်တယ်မဟုတ်လားလူတွေပြာချဘာကြံလဲအမုံပဲကြံတယ်အိမ်နေမိလောင်ပြာချအမုံပဲကြံတယ် အမုံပြားလေးမုံမုံအဲ့ဒီတမုံလေးဒါအဲ့ဒီကလစီတစ်ခုစီပြန်ကြံခဲ့တာကြံမှာပေါ့သူ့မူရင်းတော့ကဒီလိုအဲ့ဒီကလစီပဲအဲ့ဒီကလစီတောင်မြင်နေရတယ်ဆိုရင်ဒါပညာအော်ရင်ဖြစ်နေသေးတယ်ပညာပုံစံနော်ဒါတော့တကယ်မူရင်းမှာကအထက်ကလယုတ်ဖွဲ့တော့ကအမုံကိုမပေါ်ဘူးဘယ်ပေါ်မလဲဒါသမညုတညာအရာနဲ့ကြည့်ရတော့အဘိညာတကောတောင်တချို့မြင်နေတာမဟုတ်ဘူးလေနော်မြင်နေတာမဟုတ်ဘူးသဗ္ဗညုတညာနဲ့ဒီဓာတ်တွေရှိတယ်လို့ပြောလို့သားလေဥစဉ်တို့ကဒါလက်ခံထားခြင်းဖြစ်တယ်နော် တိုင်းတာလို့ကင်လို့ပြုလို့ရတဲ့အရာမျိုးမဟုတ်ဘူးဘယ်ရတဲ့အချိန်ကြတော့တိုင်းလို့တာလို့မြင်လို့ရတဲ့အချိန်ကြတော့သူကပြဉ္ညာပုံသဏ္ဍာန်ပေါ်သွားပြီအတုံးကက်ဖြစ်သွားပြီလေနော်ဒါတော့ယုတ်ကလစီတစ်ခုနဲ့တစ်ခုပေါ့နော်အဲ့ဒီဟာတွေကိုသူတို့ဖွဲ့စည်းထားတဲ့တော့မရောရှစ်အောင်လို့စောစောကပြောတယ်ဒီတစ်ခုနဲ့တစ်ခုကြားမှာလွတ်နေတဲ့နေရာပိုင်းခြားနေတဲ့နေရာလေးတွေရှိတယ်အဲ့ဒီအပိုင်းခြားလေးကိုဒါလွတ်နေတဲ့နေရာလေးကိုအာဂါသအာဂါသဆိုတာဟင်းလင်းဟာလာလွတ်နေတဲ့နေရာပြောတာ ဒါပေမဲ့အာဂါသလို့စကလုံးသုံးလိုက်လို့ကောင်းကင်ပြင်ကြီးလိုမျိုးသွားမမြင်နဲ့လွတ်နေသောနော်ထိကြည့်လို့ရှင်ဘာမှရေးလို့ချစ်လို့မရဘူးဒါတော့ဒီနှစ်ခုကိုပူးနေတဲ့တောက်ခွက်လိုက်ဟောမရှိဘူးလားဒီအပြက်ကြီးရှိပါဗျာအဲအဲ့ဒီလွတ်နေတဲ့နေရာဒါအာဂါသပဲဒီနှစ်ခုလွတ်နေတဲ့အာဂါသလက်နှစ်ချောင်းထောင်လိုက်တဲ့ဒီကြားမှာဒါအာဂါသခေါ်တယ်ဒါတော့ဒီလိုပူးနေပေမဲ့လည်းပဲသူတို့နှစ်ချောင်းကကြည့်ရင်တော့ပူးတယ်လို့ထင်ရပေမဲ့အပြက်ကြီးကြားထဲမှာအကြောင်းကြီးမရှိဘူးလားရှိပါတယ်ဗျာအဲ့ဒီအကြောင်းကြီးကိုပြောတာပဲဒါအာဂါသပြိစေရာယုံနော်ကြားထဲမှာ ဒါတော့ဒီလွတ်နေတဲ့ဒီတစ်ခုနဲ့တစ်ခုကကတ်ချင်ကတ်လိမ့်မယ်သို့တော့နော်သူတို့ကဟောသူ့အပိုင်းနဲ့သူရှိတယ်ဟောအမှတ်ထားပါတော့စာအုပ်ကြီးတုပ်ဆိုကြပါတော့စာအုပ်ကြီးလို့ဆိုရင်ဒါဒီမှာပိတ်ပိတ်ကြည့်မနေဘူးလားနေပါတယ်ခင်ဗျာစာမျက်စာရွက်တွေပိတ်နေတယ်ဒါတော့တာမန်ကြည့်လိုက်လို့ချင်းဒါကြီးကအဒူကြီးအချက်ကြီးလို့ထင်ရတယ်ဒါမှမဟုတ်ဘူးစာရွက်ကသူ့အနေနဲ့သူတစ်ချက်စီရှိမနေဘူးလားရှိပါတယ်ခင်ဗျာအဲအဲ့ဒီတစ်ချက်စီကွဲနေတာကိုပြောတာဥပမာပြောတာနော်တစ်ချက်စီကွဲနေတော့အဲ့ဒီအဲ့ဒီကွဲနေတဲ့သဘောကိုပြိစေတာ ဒါတော့လွတ်နေတဲ့အတွက်ဒါဟိုင်းလင်းဟာလာဖြစ်နေတော့အာကာသအဲ့ဒါလိုသုံးတာအာကာသပြိစေတာအဲ့ဒီလွတ်နေတဲ့အာကာသနဲ့ယုတ်ကလစီတစ်ခုနဲ့တစ်ခုမတွဲအောင်လို့ခွဲပြီးတော့ပေးထားတာအဲ့ဒါလိုခွဲကြည့်လိုက်တော့အတုံးခဲရယ်ဆိုတာဘာမှမရှိတော့ဖြစ်သွားတာနောက်ဆုံးကဓာတ်မှာပဲကြံခဲ့တယ်နော်ဖွဲ့စည်းတတ်သောဓာတ်အဲ့ဒါကတော့စောစောပြောတဲ့ပထူအဘောတေဇောဝါယောသူတို့ကလစီတစ်ခုအတွက်နော်ရက်တီပုံလေးကိုပြောတာပါရုပ်ရဲ့နောက်ဆုံးအဲနောက်ဆုံးအဆင့်ပေါ့နော် အဲ့ဒါရုပ်ကိုပိုင်းခြားခြင်းသဘောရှိမှဒါလျင်အဲ့ဒီလိုမျိုးပိုင်းခြားသဘောရှိမှဒါလျင်နဲ့ကလတ်စီဒဇီးနဲ့ဒဇီးနော်မပေါင်းစည်းမသွားပဲနဲ့တခါတည်း mix ဖြစ်မသွားပဲနဲ့လို့ပြောတာရောထွက်မသွားပဲနဲ့နော်နွားနုံးနဲ့ရေရောလိုက်တယ်လို့မျိုးရောမသွားပဲနဲ့သူ့ဘာသာသူနော်ဟိုတီးဆန်လေးစီတီးဆန်လေးစီရှိနေတာဒါတော့အဲ့တီးဆန်လေးစီရှိပြီးတော့မှတီးဆန်ရှိသောရက်တည်သောအပြင်ပေါင်းတခုချင်းအနေနဲ့ဆိုရင်တော့တီးဆန် သို့သောအဲ့ဒီသီးသန့်နေတာစီပလင်နောက်တော့ဆုလိုက်တော့အပေါင်းဖြစ်သွားတာဒါတော့တဲတမုံစီကနေပေါင်းလိုက်တော့တဲပုံဖြစ်တယ်လို့ပဲယုတ်ကလစီတမုံကနေနောက်ဆုံးကြတော့အတုံးအခက်လေးတွေဖြစ်အဲ့ဒီကနေပုံသဏ္ဍာန်ကြီးပေါ်ပြီးတော့အယုတ်ထင်လာတာအဲ့ဒီအယုတ်ကိုတာမန်လူက အရှိလို့ထင်တာပေါ်လာတဲ့အယုတ်ကိုအရှိလို့ထင်တာဥပမာဗျာပကြီးဆွဲမဲ့လူကပိတ်ကားဖြူဖြူကြီးထောင်လိုက်တယ်ဘာမှမဆွဲသူဘာရှိလဲဘာမှမရှိပါဗျာဘာမှမရှိဘူးကဲ အဲ့ဒါကိုမှပြည်ဆွဲမဲ့လူဟာဟိုချစ်ဒီကောက်ဘာညာလုပ်ဟာတခါတည်းဟာဆွဲလိုက်တာနောက်ပစိုးကျတော့ဆေးတွေချက်ဟိုထက်ဒီထက်တခါတည်း 3D ပုံလိုဖြစ်အောင်ထည့်ပြီးတော့ဆေးလိုက်တော့အမလေးတခါတည်းအသက်ရှိတဲ့ပုံလိုကြွလှတက်သွားတဲ့ခါကျတော့မြင်လိုက်တဲ့သူကပိတ်ကမြင်သေးလားမမြင်ပါဗျာအဲ sorry ဆေးစစ်ကိုမြင်သေးလားပြောတာဆေးစစ်ဆေးတွေကိုမြင်သေးလားဆေးမမြင်ပါဗျာဆေးကိုမမြင်ဘူးဘာကိုမြင်သွားတော့လိုက်ကြတော့ပုံအယုတ်မြင်သွားပြီအယုတ်မြင်သွားပြီ ဦးဇင်းတို့ကြည်တာအယုတ်ကြည်တာမဟုတ်အဲ့ပုံကိုကြည်နေတာအဲ sorry ဆေးကိုကြည်တာမဟုတ်တော့ဘူးဆေးကြောင့်မလို့ဆွဲထားတဲ့အယုတ်ကိုကြည်တာအဲ့ဒီအယုတ်ကိုသွားဆွဲတာအဲ့ဒီလူဟာဒါပဲလူဟာအယုတ်ဆိုတော့သူ့မူရင်းကြည့်လိုက်တော့အဲ့ဒီအယုတ်ကငကွာရှိခဲ့ရလားမရှိပါဗျာမရှိဘူးဒါတော့ပကြီးလိုပဲလေဒါဒီနေ့ဘာမှပြအဲ့ဒါကိုဆေးလေးတွေနဲ့စပ်ဖြောပြီးတော့မှဆွဲလိုက်တော့လူပုံပေါက်သွားတာလူပုံပေါက်တော့အဲ့ဒီဟာတကယ်အသက်ရှိထင်ပြီးတော့မှကြည့်တဲ့လူကလူတကယ်လူအစ်စ်လို့ထင်ပြီးတော့အဲ့ဒါကိုပဲကြိုက်တာ တကယ်တမ်းပြန်ပြီးတော့ထုချေကြည့်လိုက်ဘာတွေလဲဆိုဆင်းမုံလေးတွေဆက်ထားတာပဲဆင်းမုံလေးတွေဆက်ထားတာပြန်ပြီးတော့ခြေကြည့်လိုက်ပါလားလို့ခိုင်းဘာခုနအယုတ်ရှိသေးလားမရှိပါဗျာမရှိဘူးဆင်းမုံမကြံခဲ့တယ်ထိထိုက်မယ်နော်လူသတော်ဟာလို့ထင်တဲ့အရာအမုံတွေပဲအမုံတွေကိုပေါင်းဆက်တော့ဒါကိုပဲယောက်ျားဒါမိမဒါသတော်ဟာလူနဲ့ပြမအိုရင်တိတ်တာလဲရချင်အကုန်လုံးအတူတူပဲဆိုတော့နောက်ဆုံးကြတော့နော်တကယ်ကြည့်လိုက်တော့မဟုတ်ဘူးဓာတ်မုံဓာတ်မွားတွေပေါင်းထားတာ ဒါတော့အဲ့ဒီလိုဓာတ်မုံဓာတ်မွားတွေလည်းမြင်လဲရအောင်စောစောတုန်းကမရှိတဲ့ဟာကိုမရှိမှန်းသိသွားတယ်မရှိမှန်းသိသွားတယ်ဒါကြောင့်ဒီယုတ်ကလစီလေးတွေကသူ့ဘာသာသူတစည်းတစုနဲ့တစုပေါ့နော်ဂျားထဲမှာသူတို့ရက်တည်တဲ့ခါကြတော့လည်းပဲတခါတည်းပေါင်းမတည်ပဲနဲ့သူ့သူ့ကလစီလေးနဲ့သူတီးတန့်စီရှိနေတာအဲ့ဒီကလစီတစ်ခုနဲ့တစ်ခုကြားလေးမှာလွတ်နေတဲ့နေရာเนาะပြတ်နေတဲ့နေရာလေးကိုအကြာလို့ခေါ်တယ်ဒါစကြ နော်ဒါတော့အဲ့ဒါကိုပါဠိလိုအာကာသတဲ့အာကာသဆိုတာဒီနေရာမှာကတော့ကောင်းကင်ကြီးကိုမယူနဲ့ရုပ်ရုပ်ကလစီနှစ်ခုကြားမှာလွတ်နေသော ပြတ်နေသောဆက်ဆက်မှုမရှိသောဒါလေးကိုပြောတာအဲ့ဒါလေးကိုမှတ်ထားပါကောင်းကင်ကြီးသုံးတဲ့အာကာသနဲ့အခုသုံးတဲ့အာကာသကလစီကြားမှာအာကာသဟိုမျိုးလုံးထဲမှာအပေါ်ကြီးမြင်းနေမှာဆိုလို့မဟုတ်ဘူးအခုကကလစီနှစ်ခုကြားမှာသူတို့ချင်းမရောရှိဘက်နဲ့ပြတ်နေသောနော်အကြားဖြစ်နေသောနေရာလေးကိုအာကာသလို့သုံးပါတယ် ၎င်းအာကာသခေါ်အကြာယုတ်ဒီကလစီတစ်ခုနဲ့တစ်ခုမရောရှိအောင်ပိုင်းခြားသောနော်ပိုင်းခြားထားသောဟာလာဟင်းလင်းနော်လွတ်နေတဲ့အကြာကိုပဲဒါအာကာသယုတ်လို့ခေါ်တာအာကာသယုတ်လို့ခေါ်ဒါတော့အဲ့ဒီလိုလဲအာကာသယုတ်လဲသိလဲရောနော်လေ့လာသူ အားထုတ်သူကြင့်ကြံသူရဲ့စိတ်ထဲမှာကငကောတော့ကအတုံးခဲဆိုပြီးတော့မှယူဆထားတဲ့ယောက်ျားမိန်းမဒီပုံသဏ္ဍာန်ပညာကြီးတွေကိုငကောတော့ကတကယ်ခိုင်မာတယ်လို့ထင်ထားတာကိုခိုင်မာတယ်ထင်ပြီးတော့မိမိကနော်တက်ကာဒိဋ္ဌိဒါကိုဆွဲတာကိုကိုကိုငါပဲဒီလိုမဟုတ်ငါရဲ့ခန္ဓာကိုယ်ထဲမှာမသေးသောအတ္တကောင်ရှိတယ်သူများလည်းဒီလိုထင်တယ်အဲ့ဒီလိုကနေအတ္တနေပြီးတော့အပေါ်နေလွှမ်းမိုးချယ်ပလိုက်တာဒါတော့တကယ်တမ်းကြည့်တော့သူဆွဲနေတဲ့ယောက်ျားမိန်းမပုဂ္ဂိုလ်တ attva နော်ဆိုတဲ့ဟာကတကယ်အစစ်မှန် ဟိုးကနောက်ဆုံးပထမဆုံးစခဲ့တဲ့မူလအဆင့်မှာရှိသလားမရှိပါဗျာဓမ္မုံဓမ္မွားပဲရှိတာဓမ္မုံဓမ္မွားဆိုတာတော့မှဒါကမြင်ရတဲ့အဆင့်ကိုပြောနေတာမမြင်ရတဲ့အဆင့်က तू ကအထက်ကလိုက်အဆင့်ကမြင်ကိုမမြင်အောင်မမြင်ရတဲ့သဘာဝကစုပြီးတော့မှတော့တဖြည်းဖြည်းနဲ့ဒါနော်အတုံးခက်ရလို့ဖြစ်လာရတယ်ဒါကြောင့်ဒီမြင်ရတဲ့အဆင့်ခါမှာမိမိရဲ့မျက်လုံးနဲ့မြင်ရတဲ့အဆင့်ရောက်တော့ဒါကိုအတုံးအခဲ အစုအပေါင်းဟောအဲ့ဒီအစုပေါင်းကနေပြီးတော့ဘာဖြစ်လဲဆိုလူပဲနတ်ပဲမြမာပဲဘာပဲညာပဲနဲ့ပညာကြီးကတော့ပေါ်လိုက်တာမပြောနေတော့နာမည်ပေါင်းဆိုကွဲသွားရောဒါတော့အဲ့ဒီဟာကြီးကငကိုတော့ကတကယ်ရှိတယ်လို့ထင်တာကဏဆိုတာကဒီကအတုံးအခဲပြောတာ solid ပေါ့နော်အတုံးကြီးအခဲကြီးခိုင်ခိုင်မာမာကြီးရှိနေတဲ့သဘောကဏလို့ခေါ်တယ်ဒါတော့အဲ့ဒီကဏကအဲ့ဒီပေါ်မှာရှိတယ်လို့ထင်နေတာဒါတော့ကဏကွဲမှအနတ္တပေါက်တယ် ကဏ္ဍပြိုးမှအနတ္တရောက်တယ်ဒါတော့အဲ့ဒီကဏကမကွဲသေးရင်ပုဂ္ဂိုလ်တရားဆိုတာရှိတယ်လို့ထင်မှတ်တဲ့တက္ကာဒိဋ္ဌိကအဲ့ဒီမှာဆွဲကပ်နေတာဒါကြောင့်အဲ့ဒီတက္ကာဒိဋ္ဌိကိုဖြိုခြင်းရင်အတ္တရှိတယ်ဆိုတာဖြိုခြင်းရင်ဒီအာကာသတွေကိုတစ်လုံးနဲ့တစ်ခုကြားမှာဘာမှမရှိဘူးတော့ဓာတ်ဓာတ်မုံဓာတ်မွားပဲရှိတယ်ရုပ်ကလစီပဲရှိတယ်အဲ့ဒီကြားမှာလည်းပဲနော်သူတို့ချင်းတောင်မှာပဲဆက်တာမဟုတ်ဘူးအပြက်အပြက်အပြက်နေနေစုပေါင်းထားတဲ့သဘောလေးမျှပဲလို့နားလည်သွားလို့ရှိရင်တော့တဲ့အဲ့ဒီကဏအတုံးခဲကြီးခိုင်ခိုင်မာမာ တည်တယ်ရှိတယ်လို့ဆွဲထားတဲ့ကဏ္ဍပညာကြီးကွာသွားပြီ။ဘာကွာတယ်လဲ။ကဏ္ဍပညာကွာပါတယ်ခင်ဗျာ။အဲကဏ္ဍပညာအဲ့ဒီပေါ်မှာမှယောက်ျားမိန်းမဆိုတာနောက်ထပ်ဖြစ်လာတာ။ဒါတော့ယောက်ျားမိန်းမရေလို့ထင်မှတ်ထားတဲ့ဟာကတကယ်တမ်းအဲသူ့မူရင်းအဆင့်ကိုသွားတဲ့ခါကျတော့ဘာမှမမရှိပဲနော်ဘာမှမရှိအရိယာတို့ရဲ့အမြင်တွေပြောလို့ရှိရင်ပုထုဇဉ်တွေယူတယ်ဆိုတာဒါဟုတ်တယ်လေမရှိတာကြီးကိုရှိတယ်လို့ထင်နေတာကိုဥပမာဟိုဟိုဟိုနေ့ကပြောတဲ့အလိုပဲနော်ဟိုလဘမှာဒီဘာလဲ ယုံယုံယုတ်ရှိတယ်ဆိုတော့ထားပါတော့ဗျာနော်ဦးဇင်းတို့ဗုဒ္ဓဘာသာစတိုရီထဲမှာတော့ဒါဘုရားလောင်းနဲ့ပတ်သက်ပြီးတော့ယုံယုတ်ကိုသူကရေးခဲ့တယ်ဆိုတော့ပြောတာကိုဒါတော့အဲ့ဒီယုံယုတ်ကလေးတကယ်ရကျင်တယ်ဆိုပြီးတော့ရှာကြည့်အခုအာဂါသရောက်တယ်လို့သွားရှာကြည့်ရှိလားဗျာမရှိပါဗျာရှိပါဘူးဒါကမတန်းဖြစ်တင်ခဲ့ရတဲ့ဟာပါဟုတ်တော့မဟုတ်လားဒါတော့အဲ့ဒါလေးကိုလိုချင်တယ်လို့ပြောလို့ရှိရင်ဘယ်လိုလုပ်ပေးမလဲဘာသွားပေးမလဲမရပါဗျာရေးစရာမှမရှိပဲတင်ထင်ုံတက်တက်ပဲဥစ္စာယူနော်ဒါတော့ကောင်းပြီအဲ့ဒီမှာ ဒီမရှိတဲ့ဟာကြီးကိုပေးပါဆိုတော့ဘယ်ဟာသွားပေးမှာတော့ပကြီးရုပ်မဆွဲခင်ကပိတ်ဖြူကြီးပဲရှိတယ်အဖြူတွေကြီးတက်တယ်ပဲဒါတော့ဒီတိုင်းပဲဒီအတုံးခက်မပေါ်ခင်တော့ကတုတ်တတကကလတ်လို့ခေါ်တယ်ကလတ်စည်းမျှတာရှိတဲ့အမုံလေးပဲဒါပဲရော့ဆိုရင်ကောယုံမမလားမယုံဘူးဒါကြောင့်ညံနဲ့ဖြန့်ကြည့်မှသာလင်သဘောပေါက်တယ်ဒါတော့အဲ့ဒီလိုမျိုးတတ်မှုန်တတ်မွားတွေညတာရှိတယ်ဒါတောင်မှအဲ့ဒါလည်းတစ်ခုနဲ့တစ်ခုတွဲဆက်ခြင်းမရှိဘူးသူဟာနဲ့သူ ပိုင်းခြားပြီးတော့အပြတ်အပြတ်ပဲရှိတယ်ဆိုတာသိအောင်လို့ပရိစေတဆိုတာပိုင်းခြားတာဒါကြောင့်အဲ့ဒီအပိုင်းခြားလေးကိုနော်ပိုင်းခြားထားတဲ့နေရာလေးကိုပရိစေတယုတ်နော်နှစ်ခုကြားနော်ယုတ်ကလစီနှစ်ခုကြားမှာဒီလိုလေးပိုင်းနေတဲ့နေရာဒီဒီကြားကာလလေးပြောတာဒါတော့ထားပါတော့ဒါဒါပရိစေတပဲဒါတော့ကောင်းပြီအဲ့ဒီမြူမုံလို့ဆိုပြီးတော့မှအသေးဆုံးအဆင့်ကိုသုံးတယ်ဥစဉ်နဲ့စာပေမှာပိဋကစာပေမှာသုံးတဲ့မြူမုံ၄မျိုးရှိတယ် နော်ဒါလေးလည်းလေ့လာကြည့်အောင်ဒါမှသူတို့ရဲ့ကလစီသဘောလေးတွေနော်မြင်ရအောင်လို့ဒါတော့ကောင်းပြီဒီလေးပါးကိုအရင်ဖတ်ကြည့်ပါဗျာဒါလေးအာကာတတမြင်လွယ်အောင်မြူလေးမျိုးပြရထမြူရထမြူလို့ခွဲလိုက်ပါနော်ရထမြူလဲညင်းယထာသွားသောအခါထသောမြူတစ္ဆာရီမြူထယံပေါ့မှ နေပြောက်ထိုးသောအလင်းရောင်တန်းတွင် မြင်ရသောမြူအနုမြူပကတိမျက်စိဖြင့်မမြင်ရသောမြူပရမာနုမြူပကတိမျက်စိဖြင့်ပို၍မမြင်ရသောမြူအဲအဲ့ဒါလေးပဲထားအောင်နော်ဦးဇင်းတို့ပါဠိစာပေမှာနော်ဒီအဘိဓမ္မာထဲမှာခွဲပြထားတာရှိတယ်ပထမကရထမြူဆိုရထဆိုတာယထပြောတာပါ ရှေးတုန်းကတော့မြင်းထားတွေစီးရတာဟုတ်ခွက်ခွက်ခွက်ခွက်နဲ့လေဒါတော့မြင်းထားပေါ့ဒါတော့ဒီနေ့ခေတ်ပြောလှဲတော့မြင်းထားတော့သွားတော့ဖုံနဲ့တက်သွားတယ်မဟုတ်လားအလေးလေးတက်သွားတယ်မျက်လုံးနဲ့မြင်ရတယ်အဲ့ဒီမြူကိုရထမြူလို့ခေါ်တယ်လှဲတွေယထာတွေကျွဲတွေနွားတွေသွားတဲ့ခါကြလို့ရှင်ဒါတွေကမြင်နေရတယ်ဒါတော့မြင်ရသေးတယ်အဲ့ဒီအဆင့်ကဒုတိယအဆင့်တက်စာတွေမြူကြတော့တော်တော်လေးမှုန်သွားပြီတက်စာတွေတဲ့နော် ဒါကြတော့မင်းညပြောသလိုပဲအိမ်နေမှာနေရန်ပေါက်တို့ချမ်းမော်ရင်းပေါ်အမိုးပေါက်တို့ကနေနေထိုးတော့ဝမ်းဝမ်းလေးဆယ်ပြားစီလောက်ဝမ်းလေးကအိမ်ထဲကိုအမှောင်ကျနေအဲ့ဒီအမှောင်ထဲမှာဒီအလင်းတန်းလေးအောက်ကိုစိုက်မနေဘူးလားစိုက်ပါတယ်ခင်ဗျာစိုက်တော့အဲ့ဒီတော့အလင်းတန်းလေးကရှိနေတော့အဲ့ဒီအလင်းတန်းလေးကိုဖြတ်ပြီးတော့သွားတဲ့မြူမုံလေးတွေကသွားနေတာလေးလေးလေးလေးလေးလေးနဲ့မြင်နေရတယ်ဟုတ်တယ်မလားမြင်ရပါဘူးသူကပြောမယ်ဆိုလို့ရှိရင်ဒါမှန်ဘလူးနေထိုးကြည့်တဲ့သဘောပဲနော် နေအောင်ကြီးနဲ့သူကအလုံးခဲစုလိုက်တာပေါ့နော်စုလိုက်တော့အလင်းအလင်းတန်းလေးကဆယ်ပြားစီလောက်လေးဝိုင်းဝိုင်းလေးကြမ်းမြင်မှာလာပြီးတော့ကြာနေတယ်အဲ့ဒါတော့အဲ့ဒီအလင်းတန်းလေးအပေါ်နဲ့အောက်တန်းနေတယ်နော်ဟိုဟိုတဲ့ရောင်ကြီးလေးတစ်ခုလို့အဲ့ဒီရောင်ကြီးလေးကိုဖြတ်ပြတ်သွားတဲ့ခါကျတော့အဲ့မှာမြင်းနေရတယ်သေးသေးလေးတွေဒါကအလင်းအပြင်ဘက်အိမ်ရဲ့အပြင်ဘက်မှာသွားကြည့်လို့လည်းမမြင်ရတော့ဘူးမှောင်နေလည်းမမြင်ရအောင်အဲ့လိုမျိုးမှန်ဘလူးနဲ့ထိုးလိုက်တယ်လို့မျိုးပေါ့လေနော်အဲ့ဒီခါကျမှဒါလေးတွေသွားမှန်းသိတာတယ် ဒါကိုတစ်စာတွေမြူလို့ခေါ်တယ်နေပြောက်တို့ဘာလို့တေးသေးလေးတွေအပြောက်ကလေးတွေကနေအမောင်ထဲကိုဝင်လာတဲ့အလဲရောင်ကတဆင့်ကြည့်ရတာဒါသူကသေးသွားပြီအဲ့ဒါထက်ပိုသေးတာက နော်အနုမြူတဲ့သူတက်မှုံသွားပြီမုံတော့ဥစဉ်တာမမျက်စိတွေနဲ့မမြင်ရတော့ဘူးเนาะဒါအနုမျိုးအနုဆိုတာအမတန်နုတာကိုပြောတာပဲအနုเนาะဒါကြောင့်မြန်မာလိုကတော့ဒီအတ္တမ်ကိုပြန်တော့เนาะအနုမျိုးလို့ပြန်တာဒါတော့အဲ့ဒီပါဠိကဒီကနေယူသုံးတာအနုမျိုးဆိုတာ ဒါအဲ့ဒီချိန်မှာအနုမြူဆိုတာစွမ်းအားမဟုတ်ဘူးပါဠိမှာစွမ်းအားပြောတာမဟုတ်ဘူးပါဠိမှာအနုမြူဆိုတာစွမ်းအားပြောတာမဟုတ်ဘူးလျှက်စစ်မဟုတ်သေးဘူးသူကဒါရုပ်ရဲ့အမတန်သေးတဲ့အမုံတစ်ခုကိုအနုမြူနော်အဲ့ဒါသုံးတာပဲနောက်တစ်ခါကျတော့ပရမဆိုတာပရမဆိုတာအလွန်လို့အဓိပ္ပာယ်ရှိတယ်နော်ပရမဆိုတာထွတ်ထစ်ပို၍နော်ပရမဆိုတာပိုးပိုးပြီးတော့နှုတ်သွားတဲ့အနုမြူဒါတော့ပိုးမမြင်နိုင်တော့ဘူးပေါ့ နော်စောစောကမျက်စိနဲ့မမြင်ဘူးဆိုတာနည်းနည်းကြီးသေးတယ်မမြင်တာမမြင်ရတာပရမဆိုတော့ဩပြောမနေနဲ့တော့တဲ့ဓာတ်တွေကိုပိုသေးသွားပြီတဲ့မျက်စိနဲ့မြင်လို့မရတော့ဘူးတဲ့ဒါတော့မြူအဆင့်ကို၄ခုလောက်ခွဲတယ်ပေါ့လေပထမကရထမြူလဲတွေမြင်ထားတွေဒါမျိုးလုံးနဲ့မြင်ရတဲ့အပြင်ဘက်မှာမြင်ရသေးတယ်မြူတစ္ဆာတွေမျိုးအပြင်ဘက်မှာမမြင်ရဘူးအလင်းရောင်နဲ့ဘလောက်ပဲနေရောင်ကြီးနဲ့ကြည့်ကြည့်မမြင်ရတော့ခါကြတော့နေပြောက်ကလေးနဲ့အိမ်ထဲမှာထိုးတဲ့နေပြောက်ကလေးအိမ်ထဲမှာထိုးတဲ့ဟာလေးနဲ့တဆင့်အကြက်မှာမြင်ရတယ်ဒါတစ္ဆာတွေမျိုးခေါ်တယ် နံပါတ်3ကြတော့အနုမြူမျိုးလုံးနဲ့မမြင်ရဘူး။ဘာလောက်ကြီးပဲထိုးကြည့်ထိုးကြည့်အယောင်ဘလောက်ထိုးထိုးမမြင်ရတော့ဘူး။ဗဂရိမျိုးလုံးနဲ့မမြင်ရဘူး။ဒါကြောင့်မလို့ဒါတွေကိုနော်ဒီ electronic microscope တွေနဲ့ခွဲကြပြုကြနေကြည့်ရတာ။နံပါတ်4ပရမာဏုမျိုးပို့ဆိုးတယ်ပို့နှုသွားပြီနော်။အဲ့ဒါတော့၄မျိုးရှိပါတယ်။ဒါတော့၄မျိုးမှာနော်ခွဲစိတ်လို့မရတော့လည်းပဲဒါတပ်မိကျွတ်ဉာဏ်နဲ့ခွဲလိုက်တဲ့ဟာမျိုးလေးနော်အဲ့ဒါလေးဖတ်ကြည့်ပါအောင်မြ။မြူ၄မျိုးပမာဏ ဝထမြူတစ်လုံးကို36စိတ်စိတ်လျင်တစိတ်စာမျှသည်တစ္ဆာရီမြူတစ္ဆာရီမြူ36စိတ်စိတ်လျင်တစိတ်စာမျှသည်အနုမြူအနုမြူ36စိတ်စိတ်လျင်တစိတ်စာမျှသည်ပရမာနုမြူဤသို့မြူလေးမျိုးအစဉ်စဉ်ပြရာ၌ပရမာနုမြူသို့ရောက်လျင်ဘာမျှတန်ထံမရှိတော့ဘဲ သဘောတက်တက်မျှသာရှိပေဤသို့မြူကလေးများမှအဆင့်ဆင့်ကြီးထွားလာခြင်းဖြစ်ပြီး၎င်းအတုံးအခဲပျောက်အောင်အာကာသဓာတ်ဖောက်ထွင်းပြရမည်အာကာသပေါက်မှာကဏပျောက်မည်ကဏပျောက်မှာတဘာဝဆိုင်မည်အဲ့မှာဒါတော့သူကအစိတ်စိတ်စိတ်ပြတာပေါ့လေဒီရထမြူဆိုတာကမျိုးလုံးနဲ့နော်လှဲတွေ ယထာတွေသွားလို့ရှင်ထလာတဲ့မြူတလုံးကိုတဲ့36စိတ်စိတ်ရင်ဒစိတ်စာတဲ့ကဲဘလောက်သေးသွားလဲဒီမျက်လုံးနဲ့မြင်လို့ရတယ်ဆိုပေမဲ့မြင်လို့ရတာကတလုံးနဲ့မဟုတ်ဘူးအုံကြီးကျင်းကြီးနဲ့တခါတည်းအုံလိုက်ကျင်းလိုက်ထလာလို့တာမြင်ရတာဒါပေမဲ့အဲ့ဒီတစုတစ်ခုလေးလေးကိုတေးသေးလေးကိုသွားပြီးတော့ကဲကန်ကြည့်တာရသေးလားမရပါဗျာမရဘူးမျက်လုံးနဲ့မြင်လို့ရတယ်ဆိုတာကတလုံးစီကိုမြင်တာမဟုတ်ဘူးအုံကြီးလိုက်နော်အုံကြီးလိုက်တက်လာလို့ ရေတွက်လို့မရလောက်အုံကြီးလိုက်တက်လာလို့အဲ့ဒီအုံကြီးကိုမြင်နေတာအုံကြီးကိုမြင်နေတာတခုကိုမြင်တာမဟုတ်ဘူးဒါတော့အဲ့ဒီတခုတောင်သေးပါတယ်ဆိုတော့အဲ့တော့30 60စစ်အောင်တဲ့စဉ်းစားကြည့်နော်30 60စစ်ရင်ဒုတိယဘာဘာဘာတမျိုးစားဖြစ်သွားလဲတစ်စားရင်းမျိုးအဲတမျိုးစားဖြစ်သွားပြီတဲ့ဒါတော့30 60စိတ်တစ်စိတ်ကတစ်စားရင်းမျိုးပမာဏတခါအဲ့ဒီတစ်စားရင်းမျိုးတစ်ခုကို30 60စိတ်တစ်စိတ်စာသည်အနုမျိုးပမာဏ အနုမြူအဲ့ဒီဟာလေးကိုပဲ30 60စိတ်အောင်တစိတ်စာမျှသည်ပရမာနုမြူတဲ့ကိုင်ဘာနဲ့သွားစိတ်ကြမှာလဲတခြားမဟုတ်ပါဘူးအဲ့ဒီဟောဗာလဲအကြီးဆုံးလို့ခေါ်ရတယ်ဒီနေရာမှာနော်လှဲတွေနွားတွေသွားလို့ထလိုက်တဲ့ဖုန်တစိတ်ကိုပဲခင်ဗျားတို့ခွဲပြစမ်းမှာဘာနဲ့ခွဲမလဲအဲ့ဒီဟာလေးကိုပဲခွဲကြည့်စမ်းမတမုံတော်ကောက်ဖို့မလွယ်ဘူးဒါနော်ဒါတော့အဲ့ဒီကနေပြီးတော့မှအောက်ကနေပြန်သွားကြည့်ပါလား ပရမာဏုမျိုး36စိတ်ပေါင်းရင်အနုမျိုးတစ်စိတ်ဖြစ်မယ်ဟုတ်တော့မအောက်ကပြန်သွားတာဒါအစောစောအပေါ်သွားတာနော်ဒီလိုအောက်ကိုအောက်ကနေအပေါ်သွားကြည်စမ်းမကိုင်ကိုယ်ကိုယ်စိတ်ထဲပေါင်းပြီးတော့ပရမာဏုမျိုးပရမာဏုမျိုး36စိတ်ပေါင်းရင်ပေါင်းရင်အနုမျိုးတမုံတမုံရမယ်အနုမျိုး36မုံပေါင်းရင်တစ္ဆာရီမျိုးဖြစ်မှာပါဗျာတစ္ဆာရီမျိုး36တစ္ဆာရီမျိုးအမုံလေးတွေ36မုံပေါင်းမှာ ရထမြူတမယူတမုံပါတမုံဖြစ်မှာဒါကအောက်ကနေအထက်ကိုတက်တာစောစောကတော့အထက်ကနေအောက်ကိုဆင်းတာလေဟုတ်တော့မလားကြီးတာနဲ့သေးတာပေါ့ဗျာဒါကတော့ order ပေါ့ဟိုကတော့ reverse order နဲ့သွားတဲ့ခါကျတော့အောက်ကနေပြန်သွားတာလေ reverse ဆိုတော့အသေးဆုံးကနေပြန်တက်သွားတာဒါတော့အဲ့ဒီမှာမြူလေးမျိုးအဆက်ဒါဗီဒီယိုမှာမှခွဲပြတယ်ပေါ့လေဒါတော့စဉ်းစားကြည့်ပါအကြီးဆုံးရဲ့လို့ပြောတယ်နော် လဲတွေနွားတွေသွားတဲ့ခါမှာထားတဲ့ဖုံဆိုတာတောင်းမှအုတ်ကြီးနဲ့တက်လာလို့သာမြင်ရတာတမှုန်ချင်းဆိုရင်ဘလို့လို့ဖြစ်နိုင်မလဲခိုင်နော်ဒါသဗ္ဗညုတဉာဏ်ရဲ့အရာကိုပြောချင်တာတာမန်လူတွေရဲ့မျက်လုံးတာမန်လူတွေရဲ့ဟိုတဲ့နေစက်ပစ္စည်းအကူအညီတွေနိပညာအကူအညီတွေသုံးလို့တောင်းမှနောက်ဆုံးအဆင့်မှမရတော့ဘူးဒါတော့အဲ့ဒီမြတ်စွာဘုရားဟောတာကအဲ့ဒီနောက်ဆုံးအဆင့်ကမူရင်းအခြေခံ primary level အဆင့်ကနေပြောနေတာဒါတော့ဒီ နောက်ဆုံးအဆင့်ပြတဲ့ပရမာနုမျိုးအဆင့်ရောက်တဲ့ခါကျတော့ပုံပန်းသဏ္ဍာန်ဆိုတာမရှိတော့ဘူးတဲ့ဒါတော့ဖြစ်ရမယ့်ရုပ်တဘာဝတစ်ခုကလစီတစ်ခုရဲ့တတ္တိကလေးပဲရှိနေတာတတ္တိကလေးပဲရှိနေတာအဲ့ဒီတတ္တိကလေးသဘောတတ္တိဆိုတာသဘောပြောတာတတ္တိဆိုတာဒီနေရာမှာဟောဦးဇင်းတို့နေ့စဉ်ဘဝမှာတတ္တိပညာတောင်းကောင်းတယ်ဆိုတာဟာလုံရက်ကံရရှိတာတတ္တိပြောတာမဟုတ်ဘူးဦးဇင်းတို့ပါဠိမှာသုံးတာက ဒီရုပ်မှုံတစ်ခုမှလုံနိုင်စွမ်းဖြစ်နိုင်စွမ်းသူကနေပြီးတော့တစ်ခုခုကိုဖြစ်နိုင်စွမ်းရှိရင်ဒါရုပ်ရတတ္တိလို့သုံးတယ်နော်ဒါတော့အဲ့ဒါကိုအလားစုဘာသုံးလဲကံတတ္တိလို့မသုံးဘူးလားသုံးပါတယ်ဗျာအဲပြီးတော့မှကမ္မတတ္တိကြောင့်အဲစွမ်းအင်ဖြစ်တာအဲ့ဒါစွမ်းအင်ခေါ်တာတတ္တိဆိုတာစွမ်းအင်အဲ့ဒီကနေလုံနိုင်လာတဲ့စွမ်းအင်ကိုတတ္တိလို့သုံးတာဟောဒါတော့ဒီနေရာမှာကယုတ်ကလတမုံကနေဖြစ်လာနေတဲ့စွမ်းအားတတ္တိဖွဲ့စည်းနေတဲ့သဘောဒါလို့အဲ့ဒီသဘောသဘာဝတတ္တိလေးပဲရှိတယ်ဒါလေးက ရင့်ကျက်လာရင်နောင်ကျရင်ဘာဖြစ်လိမ့်မယ်ဆိုတဲ့ဟာမျိုးပြောတာဒါတော့အဲ့ဒီသဘောတက်တဲ့ဆိုတာကအဲ့ဒီယုတ်ယုတ်ရဲ့သူတို့လှုပ်ဆောင်နိုင်သောစွမ်းအားကိုပြောတာအဲ့ဒီတတ္တိလေးပဲကြံခဲ့တယ်အမုံအခဲအတုံးဘာမှမရှိတော့ဘူးဒါကြောင့်ဤသို့မြူမြူကလေးများမှတစ်ဆယ်အဲ့ဒီအဲ့ဒီလိုပေါ့လေနော်ဒါကမြူကလေးများမှဆိုတာတကယ်တမ်းပြောမယ်ဆိုရင်မမြင်ရတဲ့တတ္တိပဲရှိတာနော် အဲ့ဒီတတ္တိလေးတန်တဖြည်းဖြည်းတဖြည်းဖြည်းတည်းသူကစူစည်းလာတာအဲ့စွမ်းအားတွေပို့ပြီးတော့နည်းနည်းတည်းများများနည်းနည်းများများများများများလာတဲ့ခါကျတော့နောက်ဆုံးကြမှာနော်အဲရုပ်ဖွဲ့ဖို့အတွက်နော်ဖွဲ့စည်းဖို့အတွက်အဲ့ဒီမှာမှစပြီးတော့စုတာဒါတော့မြင်ရတဲ့အဆင့်မဟုတ်သေးဘူးမြင်ရတဲ့အဆင့်မဟုတ်သေးဘူးပြီးမှတဖြည်းဖြည်းတဖြည်းဖြည်းဟိုဟိုအမုံလေးရယ်လို့ဖြစ်လာတာနော်ဒါကဒါတောင်မှအဲ့ဒီအမုံဆိုတဲ့ဟာမှာကြည်လေပရမာဏုမျိုးနဲ့အနုမျိုးအနုမျိုးဆင်းရောက်တယ်ဆိုတာတောင်မှ မျက်လုံးနဲ့မြင်မှမြင်လို့မှမရပဲမျက်လုံးလို့မြင်လို့မရဘူးအဲ့ဒီကမှတစ်ဆင့်တက်ပြီးတော့အပေါ်တဖြည်းဖြည်းတဖြည်းဖြည်းနဲ့နောက်မှဟောတာမန်မျက်လုံးနဲ့မြင်လို့ရတဲ့အမုံလေးတွေဖြစ်လာတာအဲ့ဒီလိုမျိုးတစ်ဆင့်ချင်းတစ်ဆင့်ချင်းတိုးပွားပြီးတော့မှလာတဲ့အခါကျတော့ထိုတိုးပွားလာတဲ့အတုံးခဲတဲ့မှာမူရင်းကိုကြည့်လိုက်တော့သူတို့ဟာကလစီလေးတွေတစ်ခုနဲ့တစ်ခုเนาะဟောမရောမရှိဖက်နဲ့ဖွဲ့စည်းထားတဲ့အတုံးမှာတဲ့ဒါလေးဟာအမတန်သေးပါတယ်ဆိုတာတောင်မှ ဒါတော့တစ်ခုချင်းဆိုလို့ရှိရင်ထားပါတော့เนาะတစ်ခုချင်းဆို class တစ်ခုအဲ့ဒီ class လေးတွေမြောင်များစွာပေါင်းထားလို့ရှိရင်ဒါတစ်ခုနဲ့တစ်ခုဆက်သွယ်မှုမရှိဘူးမရှိတယ်ဆိုတဲ့သဘောကိုသိအောင်လို့အာဂါတတနဲ့ဖောက်ရတယ်ဆိုလိုတာကတစ်ခုနဲ့တစ်ခုမဆက်ဘူးဈာမှာဈာနေတော့အရာလွတ်နေတော့အရာသူတို့ဟာတီးတန်စီတီးတန်ပြီးဆို separate တီးနေတာเนาะတီးတန်စီတီးတဲ့အတွက်ကြောင့်မလို့ကိုကမြင်တာကအတွန်းခဲအကောင့်ထဲမြင်တာဒါပေမဲ့အကောင့်ထဲအတွန်းခဲဖြစ်အောင်လို့စပြီးတော့ဖွဲ့စည်းတဲ့အကြတော့ class တစ်ခုစီပဲရှိတယ် တစ်ခုစီရှိတဲ့ class စီမှာကြည့်လိုက်ရင်တို့ကတီးတန့်စီပဲနော်တီးတန့်စီပဲ A နဲ့ B B နဲ့ C C နဲ့ E မရောဘူးနော်1နဲ့2 2နဲ့3 3နဲ့4မရောဘူးမရောဘဲနဲ့ကြားမှာအလွတ်ကလေးအလွတ်ကလေးအလွတ်ကလေးတွေရှိတာကိုလွတ်နေတဲ့နေရာကိုအာကာသကဲဘယ်မလဲအကောင့်ထဲအလုံးအရအဲ့ဒီလိုမျိုးတိလိုက်တော့ဟာဘာမှမရှိပါလားနောက်ဆုံးကြတော့ညံထဲမှာသဘောပေါက်တာကဓာတ်မုံဓာတ်မွားမြတာရှိ၏လို့သုံးတယ်ဓာတ်မုံဓာတ်မွားမြတာရှိတယ်ဆိုတော့စောစောက အဲ့ဒါလိုဓာတ်မုံဓာတ်မောမြရှိပြီးတော့ဒါတစ်ခုနဲ့တစ်ခုဆက်ဆံမှုတောင်းမရှိဘဲနဲ့ဓာတ်မုံဓာတ်မောမြရှိတယ်လို့လဲညံထဲမှာသဘောပေါက်ရောအဲ့ဒါကိုအာဂါသပေါက်တယ်လို့ပြောတာအာဂါသပေါက်တယ်ဆိုတာအပေါ်တက်သွားတာပြောတာမဟုတ်ဘူးနော်အပေါ်တက်သွားတာမပြောတာမဟုတ်ဘူးဘာလဲဆိုရင်ဓာတ်မုံဓာတ်မောတွေထဲမှာဘာမှဆက်ဆံမှုမရှိဘဲနဲ့သူတို့တစ်ခုနဲ့တစ်ခုစီမရောဘဲနဲ့တည်နေတဲ့သဘောလေးကိုဒါတော့တည်နေတဲ့သဘောလေးသိရောတစ်ခုနဲ့တစ်ခုဟာနော်လွတ်နေတယ်ပိုင်းခြားနေတယ်ပြတ်နေတယ်လို့သိသွားတော့ တော့အတုံးခဲဆိုတာရှိသေးလားမရှိတော့ပါဗျာအဲ့ဒါတော့အတုံးခဲမရှိတော့အတုံးခဲပျောက်တာကိုဘာပျောက်တယ်ခေါ်လဲကဏပျောက်ပါဗျာအဲကဏပျောက်တယ်လို့ခေါ်တာအာဂါသသဘောပေါက်သွားရင်အာဂါသတတ်တာရှိတယ်လို့သဘောပေါက်ရင်ကဏအတုံးခဲကြီးတွေပျောက်ပြီးကဏလည်းပျောက်ပြီးဆိုရင်တော့ဘာဆိုင်လဲတဘာဝဆိုင်မှာပါဗျာတဘာဝဆိုတာဘာဖြစ်သွားပြီလဲသဘောပါဗျာသဘောဓာတ်တရားဓာတ်သဘောတရားကိုဆိုင်သွားတာပြောတာနော်ဒါတော့ဓာတ်သဘောတရားဆိုင်တော့ပရမတ်ဆိုင်တယ်လို့ပြောတာ ပရမတ်ကိုလည်းဆက်အောင်သိလိုက်ပြီဆိုလို့ရှိရင်အတုံးခက်မရှိတော့ဘူးဆိုတာမြင်တော့ဒါအတ္တမရှိတော့ဘူးအတ္တအနေနဲ့အတုံးခက်အမာခံမရှိဘူးမသေးဘဲနဲ့ရှိနေတဲ့အတုံးခက်ရဲ့အမာခံရဲ့တခုခုရဲ့လို့ရှိမဲ့ထင်တဲ့ကသဘာဝလည်းရောက်အောင်သိလိုက်မြင်လိုက်နားလည်လိုက်ရော့ရှိတယ်လို့ထင်တဲ့အတ္တကြီးပျောက်မသွားဘူးလားပျောက်ပါတယ်ဗျာအတ္တပျောက်တော့ဘာကိုပေါက်အနတ္တအနတ္တပေါက်ဒါတော့အတ္တရှိတယ်လို့ထင်တဲ့ကမရှိတော့ဘူးလို့လည်းအသိပေါက်သွားတဲ့ခါကျတော့ဘာစိတ်သုံးသွားတယ်လို့ခေါ်တယ်လဲ အတ္တအတ္တစိတ်သုံးစိတ်သုံးတယ်အဲ့ဒါကိုတုံညတလို့ခေါ်တယ်တော့ပေါက်ပြီလားမှန်ပါဗျာတုံညတလို့ခေါ်တယ်ဒါတော့တုံညတဆက်အောင်ရှုတုံညတဆက်အောင်ရှုဆိုတာကတချို့ကမဟုတ်ဘူး nothing လို့ဒီလိုအနောက်နိုင်ငံလူတွေကပြန်တယ်တုံညတအောင်ဘာမှမမြင်အောင်ရှုလို့ပြောတာသူတို့ကသူတို့အဲ့လိုပြောကြတာမဟုတ်ဘူးဒီယောဝရဏတင်ညာသင်္ခါရနော်ဝိညာဉ်ဆိုတာခန္ဓာ၅ပါးကြီးကိုသူတို့ကတခုခုကိုအမိပြုပြီးအတ္တကောင်ရှိတယ်လို့ထင်တယ်မြတ်စွာဘုရားခန္ဓာ၅ပါးထဲမှာနော်အဲ့ဒီလိုမျိုး မင်းတို့ထင်တယ်လို့အသက်ကောင်ဇီဝကောင်အတ္တကောင်ရလို့မရှိဘူးလို့နော်မြတ်စွာဘုရားဟောတယ်အဲ့ဒါတော့နော်ရုပ်ကိုရှုရင်လည်းအတ္တကောင်မတွေ့နော်အဲ့ဒီကနေရုပ်ဝေဒနာသင်ညာသင်္ခါရဝิญဉ်ရှုတစ်ခုချင်းရှုမတွေ့ဘူးမတွေ့တဲ့ခါကျတော့အတ္တပျောက်သွားစိတ်သုံးသွားနော်ကင်းသွားတယ်အဲ့ဒါကိုတုံညတလို့ပြောတာဒါကြောင့်လို့ဗုဒ္ဓဘာသာမှာတုံညတလို့ပြောရင်ဩလူတွေထင်တာတဲ့တက္ကာအတ္တိအတ္တရှိတယ်လို့ထင်တဲ့အထင်ဒါတော့ကောင်းပြီအဲ ဟောတရားလေ့လာကြတယ်အားထုတ်ကြတယ်ဆိုတော့မှန်မှန်ကန်ကန်အတိတ်ပဲလေးတွေကိုနားလည်စေခြင်းနဲ့ဦးဇင်းတို့ခုတရားပြတော့ဒီအနောက်နိုင်ငံမှာလည်းအနောက်နိုင်ငံပြဿနာတွေသူတို့ထင်ရတွေချတာပဲနော်ဖះခေါ်တာကတတ်တတ်သူတို့ထင်တာတတ်တတ်ဒါကြောင့်မလို့နိဗ္ဗာန်မှာတုံညတစိုက်တယ်ဆိုတာကနိဗ္ဗာန်ရောက်ရင်ဘာမှမရှိတာ nothingness မဟုတ်ပါဘူးလို့ပြောချင်တာနိဗ္ဗာန်မှာကသင်္ကတဖြစ်ဖြစ်ယုံနာသဘောတရားကြီးတွေကဒီဘက်ကဖြစ်ဖြစ်ဖြစ်ဖြစ်နဲ့သွားနေတဲ့အစဉ်တဘာဝဘယ်တော့မှမရဘူးနိဗ္ဗာန်လည်းရောက်ရောဒီဘက်ကဖြစ်ဖြစ်နောက်တောက်လျှောက်သွားနေတယ်ဒီဘက်ကျတော့ငြိမ့်တယ်ဒါတော့သူနဲ့သူကဆန့်ကျင်ပဲမတွေ့ဘူးလား မှန်ပါဗျာဒီဘက်ကဖြစ်ပြက်ဒီဘက်ကျတော့ငြိမ့်တယ်အဲ့ဒီအငြိမ့်ဓာတ်နိဗ္ဗာန်မှာရှိတယ်တန်တိလက္ခဏာလို့မှတ်နော်တန်တိလက္ခဏာအငြိမ့်ဓာတ်ပါတယ်လေတန်တိလက္ခဏာအငြိမ့်ဓာတ်ပါဗျာအဲ့ဓာတ်ကိုပေါအောင်ပြောနော်ဓာတ်ကိုပေါအောင်ပြောဓာတ်မပိုင်းတော့အတုံးခက်လိုက်ရှာနေမှာဆိုလို့နိဗ္ဗာန်ဆိုတာမြို့ကြီးပြကြီးတာတာရာကြီးလို့ထင်ပါဆိုလို့မဟုတ်ဘူးဒီဟောဒီတတ္တဝါဆိုတာကလည်းပြောမယ်ဆိုလို့ရှိရင်ဒါအတုံးခဲပေါ်နေလို့လူလို့ပြောတာတကယ်တော့သွားတာဗာလဲယုံ nant ဒီလိုသွားနေတာဖြစ်ဖြစ်ဖြစ်ဖြစ်နိုင်လေးမှာတက်တောက်တက်တောက်သွားတယ်လို့ဒါလေးပဲရှိတယ် ဟုတ်တယ်မလားလို့တက်တော့တက်တော့ပဲရှိတာအဲ့ဒီတက်တော့တက်တော့ကတော့ကြတဲ့ဒီတစ်ခါတစ်ခုဆုံးလဲဟိုဘက်တစ်ခါရောက်လဲဒါတော့ဘလောက်ပဲလူတွေနဲ့တည်ပြောင်းမဲ့တော့တက်တော့တက်တော့ပဲဖြစ်ဖြစ်ဖြစ်ဖြစ်ပဲသွားနေတာအဲ့ဒီဖြစ်ဖြစ်ဖြစ်ဖြစ်သွားတာဟိုဘက်ကျတော့မရှိတော့ဘူးဒါတော့မရှိတော့တဲ့ခါကျတော့ငြိမ့်တယ်လို့သုံးတယ်နော်ဒါကြောင့်တေကတအကြောင်းတရားတွေပြုပြင်လို့တက်တော့တက်တော့နဲ့သွားအတေကတအကြောင်းတရားမရှိတော့တဲ့အတွက်တက်တော့တက်တော့မရှိဘူးငြိမ့်တာပဲကြံခဲ့တယ်အဲ့ဒီငြိမ့်တာကဒီဘက်ကနေဆန့်ကျင်ပဲဟိုဘက်နဲ့ဒီဘက်ကကျော်တခြားစီ direction က ဒါတော့နိဗ္ဗာန်မှာအဲ့ဒီခုနကပြောတဲ့လူတွေထင်တဲ့အတ္တဆိုတာဟာနော်ဒီဘက်မှာတော့တက်ကာယနေမြေနော် လောကီဘက်မှာအတ္တဆိုတာကြီးအခိုင်အမာဆွဲထားတယ်အဲ့ဒီအတ္တကြီးနဲ့သူတို့ကရှိတယ်လို့ထင်ပြီးတော့ဒီယုံနံကိုဆွဲတာနော်ဒါပေမဲ့အဲ့ဒီအတ္တဆိုတာကြီးကတကယ်တမ်းယုံနံနဲ့မှရှာကြည့်လိုက်တော့နော်မတွေ့ဘူးနော်ဝိပဿနာဉာဏ်နဲ့ရှာဝိပဿနာဉာဏ်နဲ့ရှာလည်းမတွေ့ဘူးအရိယာမဉာဏ်နဲ့ဆိုတော့ပြောမနေနဲ့တော့ ဒါတော့ဝိပဿနာဉာဏ်နဲ့ရှာတာတော့မတွေ့တော့ဘဲနဲ့နောက်ဆုံးကြတော့ဘာလဲဆိုရင်ဓမ္မုံဓမ္မွားပဲရှိတယ်ဒါတော့အဲ့ဒီမှာဓမ္မုံဓမ္မွားပဲရှိတာပါလားလို့အသိပေါက်သွားတာအသိပေါက်တဲ့အတွက်ကြောင့်မလို့သဘာဝဆိုင်သွားတယ်ဆိုင်တဲ့အတွက်ကြောင့်ဩငါတို့ထင်ထားတဲ့ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဓာတ်တွေထဲမှာအတ္တရှိတယ်လို့ထင်ထားတာမရှိဘူးဟေးလို့စိတ်ထက်ကဒီအတ္တရှိတယ်လို့ထင်ထားတဲ့အတွေးကြီးအတွေးမှားကြီးအယူမှားကြီးစင်သွားတာဆိုတော့ အတ္တလုံးဝမရှိတော့တုံညတခေါ်တယ်တုံညလို့ခေါ်တယ်နော်ဒါတော့ဘာပဲရှိတယ်လဲဆိုရင်ယုံနာပဲရှိတယ်ဘာပဲရှိလဲယုံနာပဲရှိပါယုံနာတက်တက်ပဲရှိတယ်ယုတ်အနေနဲ့ကြည့်မယ်ဆိုရင်လည်းတခါဘာပဲဆိုတော့ဓမ္မုံဓမ္မောပဲရှိတယ်ဓမ္မုံဓမ္မောဆိုတာဘာလဲဆိုတော့သဘောတက်တက်ကလေးပဲရှိတယ်တဲ့ကဲဘာလေးပဲရှိလဲသဘောတက်တက်ပဲရှိပါသဘောလေးပဲရှိတယ်ဒါကြောင့်ရုပ်ရယ်နာရယ်လို့နောက်ဆုံးအဆင့်ကိုရောက်တဲ့ချိန်ကြရင်နာမည်တွေကပြုတ်ပြုတ်ပြုတ်ပြုတ်ပြီးတော့ကြံခဲ့တယ်ဘာလေးပဲကြံလဲဆိုမြင်နဲ့သိတဲ့ပုံကတော့ဩရုပ်ကြည့်လိုက်လဲသဘောလေးပဲ နံကြည့်တော့လေသဘောလေးပဲအဲ့အဲ့သဘာဝလေးဓာတ်တက်တက်ကလေးကြံခဲ့တာဆိုတော့အကောင့်တဘာမှမရှိဘူးနောက်မှဖွဲ့စည်းလာလို့ရုပ်ရည်တောက်မှဖြစ်လာလို့နံရည်လို့နော်ဒီလိုသုံးလာတာဒါတော့တကယ်ပရမတ်အဆင့် level ရောက်တဲ့ခါကျဘာမှမရှိဘူးသဘောလေးပဲကြံခဲ့တာဩရုပ်ကလေးဖြစ်တဲ့သဘောလေးသဘောလေးသဘောလေးအာနံလေးဖြစ်ဩသူကလည်းသဘောသဘောသဘောဒါပဲကြံခဲ့တယ်အဲ့ဒီလိုမျိုးတည်သွားတော့သဘာဝဆိုင်တယ်လို့ခေါ်တယ်ဒါကြောင့်အဲ့ဒီဆိုင်တဲ့ခါမှာအတ္တမပါတော့တဲ့အတွက်မရှိတော့တဲ့အတွက်သုံးညတဆိုင်တယ် ဒါရနိဗ္ဗာန်ကိုရောက်တဲ့အခါမှာအဲ့ဒီအတ္တဆိုတာကြီးမရှိတော့ဘူးဖြစ်ချင်းဖြစ်ချင်းနဲ့လည်းစိတ်သုံးအတ္တဆိုတာလည်းစိတ်သုံးအငိမ့်တတ်တဲ့တကယ်ပရမတ်ကြီးပေါ်လာတော့တုံညတစိုက်တယ်နော်အဓိကကတော့ဝိပဿနာရှုတဲ့အခါမှာတုံညတစိုက်တယ်ဆိုတာကအတ္တမရှိတော့ဘူးမရှိဘူးလို့သိသွားတဲ့သဘောမြင်သွားတာကိုပြောတာဒါကြောင့်အတုံးအခဲကဏပြောက်မှတဘာဝစိုက်တယ်ဆိုတာပရမတ်စိုက်တယ်လို့ပြောတာနော်ဒါတော့နည်းနည်းလေးတော့အချိန်ရသေးတယ်နည်းနည်းရသလောက်တော့ဘယ်လောက်ပြန်သေးလဲဩဟုတ်ပြီကုံတော့မှာ သွားလိုက်ကြစို့เนาะဒါလေးတခုဖတ်ပါအောင်ညာတပိုက်ဆရာတော် screen မ share ထားပါဗျာဟောဒါဆိုရင်စောစောလည်းမမြင်ဘူးစောစောလေးကတည်းနည်းနည်းထောက်ပါဒီမှာ screen share ပြောနေဆို screen မ share သေးလို့ပြောအခုအဝေးကြီးမှပြောနေတော့ဘာတွေပြောမှန်းသိမှာဘူးဟုတ်လားဒီကတော့ရေးလဲရချက်လဲရဝိုက်လဲရတာလေတခါတည်းဟုတ်ခုနှစ်တော့ကပေါ်ပါတယ်ဖေကဆရာဟိုမီဟိုဆက်သွယ်ရေးပြတ်သွားပြီးတဲ့နောက်အဲဟုတ်တယ်လေအဲ့ဒါအဲ့ဒါပြောတာပေါ့ ကိုယ့်ဘက်ကတော့ပေါ်နေတယ်ဟိုဘက်ကမမြင်တာဥစဉ်ကမသိဘူးဒီဘက်မှာမြင်နေရတယ်ဒါတော့မမြင်သေးမမြင်သေးဘူးလှမ်းလှမ်းပြောဟုတ်တော့မလားဒီကတော့ရေးလဲရချက်လဲရတယ်တွက်လဲရတယ်တခါတည်းဘယ်ရင်တွက်သလိုတွက်နေရတာနော်ကောင်းပြီအဲ့တော့နောက်တစ်ပိုက်ရင်ဖတ်ပါနော်အာကာသမြင်လျင်အာကာသမြင်လျင်တောင်ကြီးကိုပင်ဟင်းလင်းပြင်ကြီးမြင်ရတော့၏မှန်၏နေခင်းနေပူစင်က၎င်းကြောက်တောင်၌အပူတက်များ ဝင်နေခြင်းကြောင့်ညအခါအေးချိန်တွင်အခိုးအငွေ့များထွက်လာ၏ဤဒီမှာအာကာသဓာတ်ရှိကြောင်းထင်ရှား၏ဒါကတော့ဥမာထားပါတော့ပြောချင်တာကကြောက်တောင်ကြီးဆိုတာအမတန်မှကြက်လက်သိသိတဲ့ကြောက်တောင်ကြီးနော်ကြက်လက်သိသိတဲ့ကြောက်တောင်ကြီးကိုတာမန်ကြည့်လို့ရှိရင်တော့ဒီကြားထဲမှာအပေါက်အပေါက်ဟင်းလင်းဟာလာအပေါက်တွေရှိတယ်လို့ပြောရင်ဘယ်သူလက်ခံမလဲလက်မခံပါဗျာလက်မခံနိုင်ဘူးဒါပေမဲ့နော်အဲ့ဒီကြောက်တောင်ကြီးဟာ ဟိုအင်မတန် solid ဖြစ်နေတဲ့ကြောက်တောင်ကြီးကအထက်မှာတဲ့အာကာသဓာတ်ကိုတိနားလည်ထားတဲ့ပုံကိုယ်တွေအနေနဲ့ဆင်ခြင်ကြည့်လိုက်လို့ရှိရင်တော့အခေါင်းကြီးတွေအပေါက်ကြီးတွေဟင်းလင်းဟာလာကြီးတွေရှိတယ်တဲ့ဓာတ်ရုပ်ကလုံကလတ်တမုံနဲ့တမုံကြားမှာလွတ်နေတာကြီးတွေရှိတယ်လို့ပြောတာပြားအောင်ကြီးအကောင်ထွက်သွားတော့အပေါက်ပေါက်ကြီးတွေကြံခဲ့တယ်လို့ပဲသူတို့ကညံမှာမြင်လို့ရတယ်ဒါတော့ဘလို့ဆင်ခြင်မိတယ်လဲဆိုရင်နေကင်းနဲ့လည်းအပူတတ်တတ်ဒီအပူဆိုတာကဘာဘာဘာရုပ်လဲ တေဇောယုတ်တေဇောယုတ်ပထဝီနော်ဒါတော့အပူတေဇောပထဝီတွေကတခါတည်းနေပူတဲ့ခါကျတော့အပူတေဇောပထဝီတွေနဲ့ထိတွေ့တဲ့ခါကြောက်တောင်ကြီးတဲ့မှာအပူဓာတ်တွေကရောက်သွားတယ်ဒါတော့တေဇောဒီယုတ်ပဲဟုတ်တယ်မဟုတ်လားဒါတော့တေဇောဟာဒီဒီဒီကြောက်တောင်ကြီးတဲ့မှာရှိနေတဲ့ယုတ်ကလစီတွေနဲ့သွားပြီးတော့အထက်ကိုစိတ်ဝင်ပြီးတော့ပြန့်နှံ့ပြီးတော့ဝင်သွားတယ်ဒါတော့ဝင်သွားတဲ့တေဇောဓာတ်တွေကညပြည့်လဲရောက်အေးဓာတ်တွေနဲ့အေးဓာတ်ဖြစ်လာတဲ့ခါကျဟောနေ့လက်ကဝင်ထားတဲ့တေဇောကဒီဒီကြောက်တောင်ကြီးတဲ့ကပဲပြန်အငွေ့တွေထွက်လာတာထွက်လာတာ ဒါတော့တာမန်ကြည့်လို့ရှိရင်ကြီးကြောက်တောင်ကြီးကပိတ်နေတာဘာဖြစ်လို့ဒီအမုံတွေထွက်တယ်တော့ဘာဖြစ်လို့ဒီဓာတ်ဒီဟိုမြူမုံတွေထွက်တယ်တော့ဒီရုပ်တွေစဉ်းစားကြည့်လေလုံးဝပိတ်သိပ်သိနေတာကထွက်လာတာဒါတော့သူတို့ရဲ့ဒီအပူဓာတ်ကနေနော်အငွေ့ဓာတ်ဖြစ်ပြောင်းပြီးအကြတာတခါတည်းအငွေကြီးတဲလာတာဒါတော့ဒါမျိုးကိုဆိုလိုတာနော်ဒါတော့အပူဓာတ်ဒီဇောပြန်ပြီးတော့ထွက်တယ်အငွေ့ဓာတ်ဒီပြန်ထွက်လာဒီဇောပဲနော်ဒီဇောပဲဒါ ဒါတော့အဲ့ဒီလိုမျိုးထွက်လာတဲ့အခါကျတော့ဒီကြောက်တောင်ကြီးကိုသာမန်ကြည့်ရင်တော့ပိတ်ပြီးတော့မှကြက်လက်သိသိနေတယ်သို့တော့ရုပ်တွေကတော့ဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်နေဖြစ်မနေဘူးလားဖြစ်ပါတယ်ဗျာဖြစ်တယ်အဲ့ဒါဟာဒီကြားထဲမှာနော်တာမန်လူတွေကြည့်မျိုးလုံးတွေကြည့်ဘာမှထိုးလို့ပိတ်လို့မရပါပဲသူ့ထက်နှုသောအရာနဲ့တွေ့တဲ့အခါကျတော့နော်ဝင်သွားတာပဲဟုတ်တော့မလားပြန်ထွက်လာတာပဲခိုင်ဒါတော့ဘာရှိလို့လဲအာကာတ ရှိလို့အာဂါသတအာဂါသအကြာပေါက်လွတ်နေတဲ့နေရာတွေရှိတယ်လို့ပြောတာနော်ဒါကနမူနာပေါ့နော်အောက်ကကြံတာလေးတွေဆက်ဖတ်လိုက်ကြအောင်မြတ်ကဲအဆုံးတစ်ဖတ်လိုက်တော့ဒါကတော့ကေတရာစာရှင်သိမင်းဤအစီကို ကြေးခွက်တွင်ထဲ့လျင် အစီကလစီကတိမ်မွေ့သောကြောင့်စီစိတ်ကြလာသည်ဟုဆို၏ဤသည်လဲအာကာသဓာတ်ရှိကြောင်းထင်ရှား၏လူများလဲရေနွေးပူပူတောက်လျင် ချွေးများဖြစ်၍ပြန်ထွက်လာ၏လေတိုက်လျင်အေးမိတတ်သည်ထောက်သဖြင့်မိမိခန္ဓာကိုယ်၌အာကာသဓာတ်များရှိကြောင်းထင်ရှားလာပြီသည်ဒါအေးမိတတ်သည်ကိုထောက်ကိုလေးထက်လိုက်ပါရုပ်တည်းညအပြေးတစ်ပိုင်းရိုက်ထားတယ်ဆိုတော့ proof မဖတ်လျော်ကိုပါတာကိုပါဒါတော့ဒီကအော်မပြီးသေးဘူးအဲဟုတ်ပြီညံဖြင့်စင်ခြင်းကြည့်လျင်ခိုင်မာသောအတုံးအခဲ ပုံတန်ထံဘာမျှမရှိတော့ပဲကဏစိတ်သုံးကတမ္မာဒိဋ္ဌိဉာဏ်အမြင်မှရပြီးအနတ္တပေါက်လေတော့၏လောကဓာတ်တစ်ခုလုံးရှိ သက်ရှိတမဲ့ဟုသမျှသည်ယုတ်ဓာတ်၈ပါးနှင့် အာကာသပရိစေဓာတ်ယုတ်တာထင်ရှား၏ကောင်းပြီနော်ဒါကိုပြောတာပါအဲ့တော့ဒီ ကေတရာဇာဆိုတဲ့ရှင်သေးတဲ့ဒီနေ့ခေတ်ရှင်သေးမဟုတ်ပါဘူးဒီနေ့ခေတ်ရှင်သေးတွေကခွေးရှင်သေးခေါ်တာကေတရာဇာဆိုတော့ဟိုးတုန်းကရှိတာအခုဒိုင်နိုဆောတွေမျိုးတုံးသလိုမျိုးတုံးသွားပြီနဲ့တူပါတယ်ဒါတော့စားတဲ့ပဲရှိတော့တယ်အခုတော့နော်ဒါတော့ကေတရာဇာရှင်သေးမင်းရဲ့အစီကတဲ့ရွှေခွက်နဲ့ထက်မှရတယ်တဲ့ဒါတော့ရွှေနဲ့ကြေးဘယ်သူကပို့ပြီးတော့ solid ဖြစ်လဲရွှေပါဗျာရွှေကဖြစ်တယ်ရွှေကပိုတိတ်တည်တယ်ဒါကြောင့်ပိုလေးတယ်ဒါတော့ကေတရာဇာရှင်သေးမင်းရဲ့အစီကိုကြေးခွက်နဲ့ထက်ရင်တဲ့ကြေးခွက်ဆိုတဲ့ဟာကနော် ရွှေလောက်မသိသေးတဲ့ခါကျတော့ထက်ရင်တဖြည်းဖြည်းနဲ့အောက်ကိုအောက်ကိုဆင်းပြီးတော့ယိုကျသွားတယ်ယိုတယ်ဆိုတာကစကားနဲ့ချလို့ယိုတာမျိုးမဟုတ်ဘူးအငွေ့ပြန်ပြီးအောက်မှာအတွဲကြီးတွေလိုက်အောက်ကိုစိမ့်ကျသွားတာပြောတာနော်ဘာနဲ့တူလဲဆိုရင်ဥမာထားပါတော့ဒါတခုဝင်လာပြီအခုဦးဇင်းတို့ပြင်ပမှာဗရင်းပေါက်တွေမှာမှန်မရှိဘူးလားရှိပါတယ်ဗျာမှန်ရှိတယ်ကပြင်ပတွေမှာအေးတဲ့ခါကျတော့ကိုယ့်ရဲ့အတွင်းပစ်တွေမှာဟီတာမဖွင့်မဲ့တိုင်းမှန်နေမှာဒီအတွင်းပစ်မှာလာပြီးတော့ချွေးတွေမအူဘူးလားဥပါတယ်ဗျာ အဲအပြင်ဘက်ကကြီးကတိုက်ရိုက်ဝင်လို့မရဘူးလို့ထင်ပေမဲ့တွေ့လားမှန်ဟာဘလောက်တိတ်သီးတယ်လဲအဲ့ဒီတိတ်သီးတာကိုသူရေဓာတ်ကရအောင်ဖောက်လာတာနော်ဖောက်လာတဲ့ခေါ်တဲ့အဲ့ဒါဒါချွေးပြန်တယ်ဆိုတာချွေးကဝင်တယ်လို့သူထွက်တာပေါ့ဒီဘက်ကိုရောက်လာတာပေါ့အတွင်းဘက်ကိုဝင်လာတာပေါ့သူမိုးတွေမိုးထားတယ်အေးလို့ရှိရင်အောက်ကိုရေတွေတွဲကြတယ်ဒီတုတ်ကိုဖောက်လာတယ်ခေါ်တယ်အဲ့ဒီလိုမျိုးဖောက်စိမ့်လာတာပြောတာနော်ကေသာသာချင်းတင်မင်းရဲ့အစီကလည်းပဲကြေကွက်တဲ့ထက်ရင်အဲ့ဒီလိုမျိုးအောက်ကိုစိမ့်သွားတာဒါဘာဖြစ်လို့ဆိုတော့အစီက ကြေးခွက်ထက်ပိုပြီးတော့နုနဲ့အဲကလစီနုလို့တယ်ဒါတော့နော်ဟောစကားကျဲကျဲတဲ့မှာနော်ဒီဟိုတဲ့လောက်တဲ့ခါကြလို့ရှင်ထားပါတော့ဗျာဆန်စီတွေလောက်လဲလို့ရှင်အောက်ကိုဆန်စီတွေကယူကြမသွားဘူးလားယူကြပါလေဗျာအေးဒါပေမဲ့သကောတဲ့ထက်လိုက်တဲ့ခါကျတော့ပိတ်နေတော့ဆန်စီကယူလို့ရသေးလားမရပါဗျာမရဘူးအဲ့လိုပဲအဲ့လိုသဘောမျိုးပဲနော်သူ့ထက်ဟောကျက်လက်သိသိတာနဲ့တွေ့နေအောက်ကိုမယူဘူးပေါ့ သို့သို့တော်လည်းတကယ်လို့သူ့ထက်ကြမ်းနေလို့ရှိရင်နှုတဲ့ဟာကအောက်ကိုစိတ်ဆင်းသွားတယ်ဒါအာဂတတပြောတာပါနောက်ပြီးတော့တခါလူတွေမှာကြတော့ကရေနွေးတောက်လိုက်တယ်တောက်လိုက်တော့ပူပူကြီးရောဗိုက်ထက်ရောက်သွားတယ်အဲ့ဒီတေဇောတတ်တွေကတခါတည်းပြီးလဲပြီးရောဒီတခါတည်းချွေးဖြစ်ပြန်ကန်ထွက်မလာဘူးလားထွက်ပါတယ်ဗျာထွက်တယ်လေလူတွေမှာဒါကြောင့်မလို့ဒီမှာမွင်းချင်းပေါက်တွေရှိနေတာ အမလေးကိုကိုကိုတာလုံလာပြီထင်နေတာအမြန်ကြည့်လိုက်လို့ရှင်ပြအောင်လို့ပဲအကုန်လုံးအပေါက်တေးကြီးပဲဒီကိုလုံးဒီအပေါက်တာမရှိခဲ့ရင်ဒုက္ခရောက်ရကြီးရဲ့ဟုတ်တော့မလားအဲ့ဒါဒီအငွေ့ပြန်ထုတ်ပေးနေတာနော်အငွေ့ပြန်ထုတ်ပေးနေတာအပြင်ကိုထုတ်ပေးနေရတယ်ဒါတော့အဲ့ဒီလိုမျိုးချွေးအဖြစ်နဲ့ပြန်ပြီးတော့သူတို့ရဲ့ဓာတ်တိုင်ဓာတ်ခေါင်းနဲ့ပြန်ထွက်လာတာနော်ခန္ဓာကိုယ်တစ်ကိုယ်လုံးကျင့်ချစ်မနေကြီးပဲဘာကြီးပဲလဲအာမိကိုကောင်းနိုင် ကျုပ်တို့နေလို့ထိုင်လို့ဖြစ်အောင်မိကိုခေါင်းနဲ့ဖွင့်ဖွင့်ပေးနေရတာရေတွေချိုးဟာတိုက်ချွတ်နေနော်မိကိုခေါင်းနဲ့ပိတ်ရင်မိကိုတွေကအိမ်ထဲမှာရောက်ပြီးဒုက္ခရောက်တယ်လို့ပဲဒီဓာတ်မိကိုခေါင်းနဲ့ပိတ်သွားရင်လူတွေဒုက္ခရောက်ပြီးတော့မှတ်တော့ရတာနော်နောက်တစ်ခါတစ်ခါပြန်ကြည့်အောင်နော်အင်ကြီးတွေသေးသေးချာချာလုံအောင်မဟုတ်ဖက်နေလက်တိုက်တဲ့နေရာကိုသွားလို့ရှိရင်ရင်ပတ်တွေပါတယ်ဖွင့်သွားတယ်ကဲပြီးလည်းပြီးရောဘာဖြစ်လာလဲအေးမိတာမရှိဘူးလား ဖြစ်ပါတယ်ဗျာညက်တာချောင်းဆူတာတွေဖြစ်လာပြီဆိုတော့ဒါကြည့်လေခန္ဓာကိုယ်ထဲမှာ तू ကလေဓာတ်ကစိတ်လို့ရတဲ့အခါကျတော့အတွင်းထဲကိုအေးဓာတ်တွေဝင်ပြီးတော့ကနာစီချောင်းဆူကြော်တဲ့မှာတွေဖြစ်လာတာလေဒါကြည့်ပေါ့အပွင့်ကြီးတွေရှိနေတယ်အပေါက်အကြားတွေရှိနေတယ်ဆိုတာပြောတာအဲ့ဒါအာကာသဓာတ်လို့ခေါ်တယ်နော်ထင်ရှားတာကမွင်းချင်းပေါက်တွေပဲမျက်စိနဲ့တော့မြင်လို့ရတယ်အဲ့ဒီကနေဝင်တာပဲအဲ့ဒါအာကာသဓာတ်နော်ဒါတော့အဲ့ဒါတွေကိုတဲ့ဉာဏ်ဖြင့်ဆင်ခြင်ကြည့်လျင် ခိုင်မာသော ပြက်လက်နေသောเนาะအတုံးအခက်ပုံတရံဘာမှမရှိတော့ဘဲနဲ့နောက်ဆုံးအတုံးအခက်မရှိတော့ဘူးလို့เนาะသိမြင်လာတာကိုကဏစိတ်သုံးတယ်လို့မှတ်ပါကဏဆိုတာတကယ်ကိုမှအတုံးအခက်အဖြစ်နဲ့ရှိနေတဲ့ဟာတွေကဏစိတ်သုံးတယ်ဆိုတာကဏဆိုတာကအတုံးအခက်မြင့်ထင်မှတ်ထားတဲ့ဟာတွေကညံထဲမှာမရှိတော့ဘူး။အော်မရှိဘူးလို့သိသွားတာပြောတာ။ကဏစိတ်သုံးပြီးတော့တမ္မာဒိဋ္ဌိဉာဏ်အမြင်မှန်ရပြီးတော့ဒါကိုပဲအနတ္တပေါက်တယ်လို့သုံးတယ်။ နော်အနတ္တပေါက်တယ်ဆိုတာဒါသုံးတယ်နောက်ဆုံးကြတော့ယုံမုံယုံမွားဓာတ်မုံဓာတ်မွားဓာတ်ခဲသဘောလေးပဲရှိတယ်ဓာတ်သဘာဝတည်တည်ကလေးများသာရှိရဲ့ဤတကားလို့စိတ်ထဲမှာမြင်သွားတာကိုအနတ္တပေါက်တယ်လို့သုံးဤပုဂ္ဂိုလ်တ attva အတ္တမရှိဒါကိုပြောတာဒါတော့လောကရကြီးတစ်ခုလုံးမိမိခန္ဓာကိုနားလည်သဘောပေါက်ရင်ဖြန့်ကြည့်လိုက်တဲ့လောကရကြီးတစ်ခုလုံးမှာရှိတဲ့သေရှိသေမဲ့မှန်သမျှသည်နောက်ဆုံးအမှန်တရား primary level လေးရောက်ရောဘာနဲ့ဘာပဲကြံခဲ့လဲ ယုတ်ဓာတ်၈ပါးနဲ့အာကာသပရိစေတယုတ်ပရိစေတယုတ်ယုတ်ဓာတ်၈ပါးကပထဝီအာဘောတေဇောဝါယောဝဏ္ဏဂန္ဓရတ္တဩဇာအဲဒါတော့အဲ့ဒီအဲ့ဒီယုတ်ဓာတ်တွေပဲရှိမယ်ဒါတော့အဲ့ဒီယုတ်ဓာတ်တွေမှာတစ်ခုနဲ့တစ်ခုနော်ဟိုအကြအပိုင်းလေးတွေအပြက်ကလေးတွေရှိတယ်လို့ခြားထားတဲ့ဟာလေးကကြတော့ဘာယုတ်ခေါ်ရလဲအာကာသပရိစေတယုတ်ပါဗျာအာကာသပရိစေတယုတ်တဲ့အဲ့ဒါကြတော့ဒီကြားလေးတဲ့ဒီမှာနော်ဒီမှာစိမ့်ပြီးတော့မှဒီမှာဒီမှာသွားနေတာ ဒါဒီအာကာသပရိစေတာနော်အဲ့ဒါအာကာသပဲကဲတခုနဲ့တခုရောသေးလားမရောပါဗျာမရောတော့ဘူးအဲ့ဒါအာကာသအကင်နောက်ဆုံးအဆင့်မှာဒီဓာတ်ရှစ်ပါးမှာလည်းတစ်လုံးနဲ့တစ်လုံးတွဲဓာတ်တစ်ခုနဲ့တစ်ခုနော်တွဲပြီးတော့ရောရှစ် mix ဖြစ်မသွားအောင်လို့ပိုင်းခြားထားသောနော်ဒီလွတ်နေတဲ့အာကာသပရိစေတာယုတ်ကလေးတွေဒီဒါတော့နောက်ဆုံးအဆင့်မှာဒါပဲကြံခဲ့တယ်တဲ့။အဲအတ္တကောင်းရဲ့လို့မာမရှိနေတဲ့ကဏအတုံးခဲဆိုတော့ဘာမှမရှိကြောင်း နော်ယောဂီရဲ့ဉာဏ်နဲ့မှမြင်လာပြီဆိုရင်ထိုယောဂီသည်အနတ္တဖောက်တယ်တုံညတစိုက်တယ်လို့ခေါ်ပါတယ်တုံညတစိုက်ပြီးဆိုလို့ရှိရင်ပုဂ္ဂိုလ်တ attva အတ္တပညာအနေနဲ့ထင်မှတ်ထားတဲ့တက္ကာဒိဋ္ဌိအတ္တဒိဋ္ဌိပြုတ်ပြီးအတ္တဒိဋ္ဌိပြုတ်ပြီးဆိုတော့အနတ္တပေါက်ပြီးအနတ္တမြင်နိဗ္ဗာန်ခွင်ပြေးဝင်ဆက်ရောက်သည်တဲ့ခိုင်ဟုတ်တယ်မဟုတ်လားမှန်ပါမိမိတို့ရဲ့ဘန်းတိုင်သည်အနတ္တပေါက်လို့နိဗ္ဗာန်ဆက်ရောက်ဖို့ဖြစ်ပါတယ်ဒါတော့မိမိတို့ဒီနေ့ကျင့်ကြံကြိုးကိုအထုတ်လေ့လာနေကြတာလည်းပဲဒီအနတ္တပေါက်အောင်နိဗ္ဗာန်ဆက်အောင်ဖြစ်တဲ့အတွက်ကြောင့်မလို့အနတ္တဉာဏ်များနော် ယဉ်တဲ့ယဉ်ပြီးတော့နိဗ္ဗာန်တိုင်အောင်ဆက်ရောက်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓု